သူတော်ကောင်းများအတွက်ကျေးဇူးရှင်ကိုမမေ့ပါနဲ့ဆိုတဲ့တရားတော်ကျေးဇူးရှင်ကိုမမေ့ပါနဲ့ဆိုတဲ့တရားတော်ကိုမဟောကြားမနာကြားမိအတူမရှိအနိုင်မဲ့ကျေးဇူးရှင်ဖြစ်တဲ့မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်ကိုရည်ရွယ်ပြီးတော့ပူဇော်ကြရအောင်ဘုရားတော်ကအရင်တည်းကနေပြီးတော့ပူဇော်ကြပါ ကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟဓမ္မံသာနရမရလောကကရုဏိတုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာရောမြတ်အတွင်းတဖြင့်လလဖွေးလျာရင်းမြကြည်လင်စီပင်သောရွှေစိန်နှလုံးတော်လေရှိတော်မူပေထတော် ပညာပိသောတာဝိဟတမောဟဓမ္မအရဟတမပညာရိဟုသောစီမီအောင်ဖြင့်ဝိဇာမောင်တိုက်ကိုပယ်ဖြောက်တော်မူပြီးထသောသန္တရမရလောကဂရုလူနန္ဒီကွာတတလောကအလုံးဤယောယောဥခိုင်လေးမြတ်ပြုတတ်သောဆရာတဆူလည်းဖြစ်တော်မူပြီးထသော တတိဝိမုတ်တံဒေဝမနုဿနိရယနေပေတတိရိသံလာယံရှိငါတနောဂရီတုမာလေထုတဖြင့်ကင်းမတော်မူပိဋသောဒုက္ကတံစကားချောင်းခွန်လူ၌ထွန်းလဲနှခွန်ကိုသာကျိုးရှိရာကိုကောင်းမှမတွေ့ဆိုတော်မူတတ်ပေထသော ကံဗုဒ္ဓံသစ္စာလေးပါးမြတ်တရားကိုပြတ်သားထင်လင်းသိမြင်ပေတဲ့ဒုမြတ်သခင်ကိုရောမြတ်ကြီးကိုအဟံဗျာတိတော်လီလျံဗျာတိတော်တို့ဒီဝနိဝနာမိဝနိဝနာမဘောကောင်းညွကျူလက်ဆုံမူယူတည်စွာရှိခိုးတော်ပါဤမြတ်စွာဘုရား စ္စာဆိုပြီးတော့ကဘာလူကဘာသားတွေလူနဲ့ပြန်မှာအားလုံးဘေးရန်ကင်းကွာချမ်းသာစေဖို့မေတ္တာပို့ကြရအောင်ဦးဇင်းတိုင်ပေးမယ်တပုရိတတပုရိတတကြေညာတကြေညာတွေ့ကဆောင်လျှောက်သည်တွေ့ကဆောင်လျှောက်သည်သူယုံမာကသူယုံမာကအကြေညာအကြေညာတွေ့ညာမဆောင်မီတွေ့ညာ သစ္စာစကားသစ္စာစကားမြတ်တရားကြောင့်မြတ်တရားကြောင့်အလုံးတတဝါအလုံးတတဝါဒီယံကွာဒီယံကွာချမ်းသာကြပါသည်ချမ်းသာကြပါသည်သူတော်ကောင်းသာသူတော်ကောင်းသာကောင်းတရားကောင်းတရားမြတ်စွာဘုရား 家。 တ်သည်ဝိတရားကင်းမြတ်သည်သစ္စာစကားသစ္စာစကားမြတ်တရားကြောင့်မြတ်တရားကြောင့်အာလုံးတတဝါအာလုံးတတဝါဤယံကွာဤယံကွာချမ်းသာကြပါစေချမ်းသာကြပါစေမင်းစီယထာမင်းစီယထာလွန်ဆန်းပြလွန်ဆန်းပြဟူသွားကြလေသည်ဟူသွား န္ဓာကိုယ်လဲခန္ဓာကိုယ်လဲဤသူပဲဤသူပဲမလွဲဟူရမည်မလွဲဟူရမည်သူတော်ကောင်းမြတ်သူတော်ကောင်းမြတ်ဤတရားဤတရားဟူတော်မရှိပြီဟူတော်မရှိပြီသူတော်ကောင်းမြတ်သူတော်ကောင်းမြတ်မြတ်တရားမြတ်တရားမသာချီးမွမ်းသည်မသာချီးမွမ်းသည်သစ္စာစကား တရားကြောင့်မြတ်တရားကြောင့်အာလုံးတတဝါအာလုံးတတဝါဤယံကွာဤယံကွာချမ်းသာကြပါစေချမ်းသာကြပါစေသကိဏိဝမဟာရာဇတပိဟောတိတမဂမောသာနသင်္ကတိပါလိတိနာတပိဘဟုသင်္ကမောဣတိလသေစေနသုဝတိဟောတု တပိရိဝသမောတိတသပိကိုပိဒတန္တဝံတတံတတမပညာယတေယောဟောတိနာပါပိယောဧတေနသစ္စေနသဝတိဟောတုတပိရိဝသမောတိတသပိကိုပိဒတန္တဝံတတံတတမပညာယသဗ္ဗဒုက္ခပမုဇ္ဇတိဧတေနသစ္စေနသဝတိဟောတု စီရန္တိဝေရာဇရထသူစိတ်တာထောတရိရံမိသရံဥပေတိတတိသဓမ္မောနသရံဥပေတိတန္တာဟဝေတပိပဝိဒယန္တိဣတိနသစ္စေနသဝတိဟောတုနဗိသတုရိပရဝိဇာတုရိပါရံသမုဒ္ဒတတရာဟုတုရိတတောဟဝေတုရတရဝတန္တိတတင်္စဓမ္မောအတတင်္စရာဇာ သူစိတ်ဓာတ်လိုတရားဆောင်ကြစွာပြုလိုအကုန်သောရာဇရထမင်းတိယထာတို့သည်စီရန်ပြီးဆွေးမြေယူခြင်းအိုမင်းညာရလေကုန်၏အထောဒုမတဘာသရိရန်တိသူသူငါငါတို့ရဲ့ခန္ဓာကိုယ်သည်လည်းပဲဇရန်ဆွေးမြေယူခြင်းအိုမင်းကြီးလိုဥပေတိကာရောက်ရပါပေ၏တတံသူတော်ကောင်းတို့၏တတ္တမင်္စသူတော်ကောင်းတရားစီကား စရံဆွေမြေညိုညင်ဥမင်းညင်တို့နာဥပေတိဘေသောအခါမမကတ်ရောက်ပါသည်တတမထိုးကြောင့်တန်တာဖျားဆများကကောင်းကောင်းပညာရှိသူတော်ကောင်းပေါင်းတို့သည်တပိသူတော်ကောင်းတရားကိုတပိသူတရဆေဘာဘောဓိတကိယတရား39ပါးမတရားဘုရားနိဗ္ဗာန်တရားတည်ဟူသောသူတော်ကောင်းတရားတွေကိုပဝေဒယံတိမြစ်လိုအာယံချီးမွမ်းတော်မူကြလေကုန်၏ ဧတေနာသစ္စာဝေဒေနာဤသို့နှုတ်တံဖို့တို့ပြန်၍ဟောမှန်သောဒေသနာသစ္စာ၎င်းကိုမျက်စိုးပူဇော်ရလေသောကြောင့်သာတဝေနတရားချေခေစေကောင်းဝိညာကုံသောတင်သူတော်စဉ်တရားနာပရိသတ်ပေါင်းတို့နှင့်တဟတကွပါဏိနောလူရရနပြပြမြေမာမကျွင်းခွင်းဟုတ်သောလုံးစုံကုန်သောဇနတတဝါဟုနလူပြမဘောင်းများစွာတို့သည် မြတ်စွာတောင်းတောင်းလူနဲ့ဂျင်မာတတ္တဝါအပေါင်းတို့သည်နေတရားစဗေယံခတ်သိတို့မှလည်းကင်းခြင်းကြကုန်နေဟုတ်သူဖြစ်ကြပါစေကုန်သတည်းနေဒုက္ခစာဆင်းရဲခတ်သိတို့မှလည်းကင်းခြင်းကြကုန်နေဟုတ်သူဖြစ်ကြပါစေကုန်သတည်းအာသောကာသမညုမမိန်တဘူရှင်၍ဆိုရင်မနောင်ကြောင်းကြပူဆွေငိုကြွေးခြင်းတို့မှလည်းပဲကင်းဝေးကြကုန်နေဟုတ်သူဖြစ်ကြပါစေကုန်သတည်း ဟောလူရလိကသာနိဗ္ဗာန်ရပြီးဘဝတိုင်အောင်စိတ်ရှင်လန်း၍ကျမ်းကျမ်းမှမှချမ်းချမ်းသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဖို့ကျိုးစားပွားများအထောက်နိုင်ကြပါစေကုန်တည်းတရားစနာခါသမှာဆရာတွေတက်ကြွ လမ်းလမ်းဆန်းဆန်းဖြစ်နေတဲ့အချိန်ခါမှာပထမဦးဆုံးနည်းနည်းနည်းနည်းလေးနည်းနည်းနှလုံးသွင်းကျေးဇူးရှင်ကိုမမေ့ပါနဲ့ညာသိအောင်ကုန်လုံးအတွက်မိဘဆရာသမားတလူစားဖို့သူကျေးဇူးကျေးဇူးရှင်တွေအကုန်လုံးသင်ဆရာမြင်ဆရာကြားဆရာကုန်လုံးကျေးဇူးရှင်တွေကိုမမေ့ဖို့အထူးအားဖြင့် လောကသားတို့ရဲ့အနှိုင်းမဲ့လူနဲ့ပြမတတ္တဝါအားလုံးတို့ရဲ့အနှိုင်းမဲ့ကျေးဇူးရှင်မြတ်စွာဘုရားကိုမမေ့ဘူးယေရှုရှင်တွေကိုမမေ့ဖို့အရေးကြီးတယ်။ယေရှုရှင်တွေကိုမမေ့လို့ရှိရင်မင်္ဂလာပဲ။မမေ့တဲ့မမေ့တဲ့တဲ့ယေရှုရှင်တွေကိုမေ့လျော့နေလို့ရှိရင်အမင်္ဂလာ မင်္ဂလာဆိုတာကြီးပွားတိုးတက်ကြောင်းအမင်္ဂလာဆိုတာပျက်စီးကြောင်းလောကကြီးမှာအနိုင်မဲ့ကျေးဇူးရှင်ဖြစ်တဲ့မြတ်စွာဘုရားမေ့နေတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲမြန်မာနိုင်ငံမှာတော့အများကြီးပဲဘုရားဘာသာအမိခံထားတဲ့ပုဂ္ဂိုလ်တွေထဲမှာလည်းပဲအများကြီးပဲမမေ့တဲ့မမေ့ကြိုက်တဲ့ ကျေးဇူးရှင်အနန္တကျေးဇူးရှင်နိုင်တဲ့ကျေးဇူးရှင်မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်မြတ်စွာဘုရားရဲ့ပါရမီတော်ပုံရိပ်တွေမိမိတို့ဉာဏ်သွားရှိသလားမကြာခဏနှလုံးသွင်းရမယ်မတရားတိအောင်ကြိုးစားရမိဘရဲ့ကျေးဇူးကိုမမေ့မလျော့မိဘကိုအမြဲတမ်းပူဇော်တဲ့မျိုးကောင်းသားမျိုးကောင်းသမီးတွေဟာ ဘေးရန်အန္တရာယ်တွေလွတ်မြောက်ပြီးတော့ကောင်းကျိုးချမ်းသာတွေရနိုင်တယ်ဒီဘဝအနေနဲ့ဘဝပြောင်းတဲ့အခါမှာလည်းပဲဒုက္ခတိဘုံကချမ်းသာရအရက်တွေကိုရောက်နိုင်တယ်ရောက်တဲ့အခါမှာလည်းပဲကောင်းကျိုးချမ်းသာတွေဘဝတံပတ္တိဘောဂတံပတ္တိဘဝကောင်းတဲ့လည်း ပြည့်စုံရတယ်ဘောဂတမ္ပတိစိတ်ချမ်းသာချမ်းရနေအကုန်လုံးပြည့်စုံရမာတာပိတုဥပထာနာမင်္ဂလာတရားတော်အဲဒီလိုပဲမိမိပေါ်မှာသင်ကြားပေးတဲ့သင်ဆရာတို့မြင်ဆရာတို့ဒါလို့ကျွေးဘူးသူသူကျေးဇူးလို့စသည်အားဖြင့်အဲကျေးဇူးရှင်တွေကိုကျေးဇူးတရားတို့ကိုတည်ပြီးတော့တတ်နိုင်တော့ပြန်ဆက်နိုင်အောင်ကြိုးစားရမယ် အဲ့လိုကျေးဇူးရှင်တွေရဲ့ကျေးဇူးကိုအမှတ်ရအောင်မေ့နေခြင်းဟာသူတော်ကောင်းလက္ခဏာထဲမှာပါပြန်ဆက်နိုင်လို့ရှိရင်ပိုကောင်းတာမဆက်နိုင်သေးတာထားမိမိပုံမှာကျေးဇူးများတဲ့အနန္တကျေးဇူးရှင်မိဘနှစ်ပါးရဲ့ကျေးဇူးသာသမီတရားများသောအဖြစ်မသိကြတော့ကျေးဇူးရှင်မိဘနှစ်ပါးရဲ့ကျေးဇူးကိုသိရမယ်မဆက်နိုင်သေးတာထားဆရာသမားရဲ့ကျေးဇူးတွေ မိမိကိုကူညီထောက်ပံ့သူခဲ့တဲ့သူတွေရဲ့ခြေသူတွေတမအာဇီဝနဲ့ပေါ့မတမရာဝတော့ထားလိုက်တမအာဇီဝနဲ့ကောင်းရမွန်ရညွှန်ကြားပြီးတော့ကူညီခဲ့တဲ့ပုဂ္ဂိုလ်ရဲ့ခြေသူအထူးတရားမယ်ဘုရားဘာသာဝင်သူတော်စင်တွေဟာဒါအရေးကြီးတဲ့တရားခြေသူတိတဲ့ခြေသူဆက်မိတ်ညက်မိတ်ကောင်းရှာဖွေပါ မိကောင်းကိုလည်းအမြဲတွဲမိဝဲစိကပ်ပါဒုက္ခရောက်သူတွေ့ရမှုကုညီဆောင်လျှောက်ပါသူတော်ကောင်းများသူတော်ကောင်းအင်္ဂါဤငါးပြဘုဒ္ဓဟောမိတ်မှာတပရိဒလက္ခဏာ၅ပါးကျေးဇူးတိတ္တကျေးဇူးဆက်မိတ်မြတ်မိတ်ကောင်းရှာဖွေပါ မိကောင်းကိုလည်းအမြဲတည်းမိဝဲစိကပ်ပါဒုက္ခရောက်သူတွေ့ပြန်မှုကိုကြီးဆောင်ရှောက်ပါသူတော်ကောင်းအင်္ဂါဤနာဗျာသူတော်ကောင်းလက္ခဏာဤနာဗျာဘုရားဟောမိတ်မှာသူတော်ကောင်းလက္ခဏာဤနာဗျာဘုရားဟောမိတ်မှာမြတ်စွာဘုရားဟောထားတဲ့သူတော်ကောင်းရဲ့အင်္ဂါဤအင်္ဂါ၅ချက်ပေါ့ အသူတော်ကောင်းဖြစ်အောင်ဗာပြုလို့ကြိုးစားရလဲဆိုတော့သူတော်ကောင်းဖြစ်မှမဉ္ဇဉ်ပုံညာနိဗ္ဗာန်ရမယ်မဉ္ဇဉ်ပုံညာနိဗ္ဗာန်ဆိုတာသူရုပ်မာတွေရဲ့အရာမဟုတ်ဘူးသူရုပ်မာတွေနဲ့ဘာမှမဆိုင်ဘူးသူတော်ကောင်းဖြစ်မှမဉ္ဇဉ်ပုံညာနိဗ္ဗာန်ရသူရုပ်မာဖြစ်နေမဉ္ဇဉ်ပုံညာအဝိမဉ္ဇဉ်ပုံညာထားပါအောင်သူကိလေသာမရဘူးဘယ်လေးပါးရောက်ဖို့များလားဒါကြောင့်မလို့သူတော်ကောင်းဖြစ်အောင်ဒီအင်္ဂါ၅ပါးနဲ့ပြည့်စုံကြိုးစားမယ် ဘုရင်တိုင်ပေးမယ်ဂျေစုတိတဂျေစုတိတဂျေစုဆာဂျေစုဆာမိတ်မြတ်မိတ်ကောင်းရှာဖွေပါမိတ်မြတ်မိတ်ကောင်းရှာဖွေပါမိတ်ကောင်းကိုလည်းမိတ်ကောင်းကိုလည်းအမြဲတွေ့အမြဲတွေ့မိဝဲစိကပါမိဝဲစိကပါဒုက္ခရောက်သူဒုက္ခ င်းလျှောက်ပါဘူမိစောင်းလျှောက်ပါသူတော်ကောင်းလက္ခဏာသူတော်ကောင်းလက္ခဏာဤငါဗျာဤငါဗျာဘုဒ္ဓဟောမိတ်မှာဘုဒ္ဓဟောမိတ်မှာဂျေဇုတိကဂျေဇုတိကဂျေဇုဆတ်ဂျေဇုဆတ်မိတ်မြတ်မိတ်ကောင်းရှာဖွေပါမိတ်ကောင်းရှာဖွေပါမိတ်ကောင်းကိုလည်း သူဒုက္ခရောက်သူဝိညာဉ်မူဝိညာဉ်မူကိုယ်ကြီးဆောင်ရှောက်ပါကိုယ်ကြီးဆောင်ရှောက်ပါသူတော်ကောင်းလက္ခဏာသူတော်ကောင်းလက္ခဏာဤငါဗျာဤငါဗျာဘုရားဟောမိတ်မှာဘုရားဟောမိတ်မှာတော်မချမ်းသာလူနာဝိယရသော်ဘုရားရဲ့ခြေဆုကိုတရိယာလို့ရှင်သစ္စာတရားကိုလည်းပဲတတိယအောင်ကျင့်နေအောင်ကြိုးစားပါ

နိဗ္ဗာန်ရောက်တော့မှဆင်းရဲခက်တဲ့အကုန်လုံးချုပ်ရင်းမယ်။အဲဒီသစ္စာသိဖို့ဆိုတာဝိပဿနာတရားတွေပွားများမှသစ္စာသိ။အဲဒါသစ္စာသိဖို့အတွက်ခဏလေးနှလုံးသွင်းရအောင်။ဘုရားတော်မှာတပည့်မြတ်စွာဘုရားဘုရားပေါ်ပေါက်လာတဲ့အချိန်ကမှသူကဘုရားဘာသာသူမျိုးဖြစ်ရတယ်အမတန်ပြရအမတန်ဖို့တယ် သံဃာတော်ကြီးနဲ့ကြုံတွေ့ရတာအမတန်ရတော်တဲ့အမတန်ဘိုးတန်တယ်သို့တော်လည်းသာသနာ့တရားတွေကိုသိအောင်ကြိုးစားမှပုံပြီးတော့ဘိုးတန်သာသနာ့တရားတွေရင်ထဲကိုကြာကြာနာနာရောက်မှဘိုးတန်ဆုံးချက်ဘုဒ္ဓံနဲ့ပို့ပြီးတော့ဘုဒ္ဓံနဲ့ဘုဒ္ဓံလုံးဖြစ်တယ်မြတ်တယ်ပို့ပြီးတော့မြတ်တယ်မြတ်ဆုံးဖြစ်တယ်ငါးမိနစ်လောက်ပေါ့ဘုရားကောင်းကနှလုံးသွင်းတယ် ရောင်းလို့ခုထိုင်နေတဲ့ခန္ဓာကိုယ်ကိုဉာဏ်နဲ့စိုက်ကြည့်ပါခန္ဓာကိုယ်ရဲ့ဉာဏ်စိုက်တွင်အလင်းရှိလေပြီရှုကြည့်တော့ကဖောက်ပြန်တာမကြံနေလေဖောက်ပြန်ဖြစ်ပြဉာဏ်ဉာဏ်ချက်တွေ့လျက်ထပ်ထာကြည့်ထပ်ထာထပ်ထာသိနေပါဉာဏ်ဟာတက်လေဉာဏ်တက်လေရင်သစ္စာဉာဏ်ဉာဏ်တက်လေရင်စင်းရဲဉာဏ် ဤဝင်သစ္စာသည်ဆင်းရဲကိုမြင်တာသိတာဟာဒုက္ခသစ္စာသိတာဒုက္ခသစ္စာသိလို့ရှိရင်ဒုတိယပေတာလို့နတ်ကပွားတာလို့နိရောဓဆိုင်တာလို့အကုန်ပါသွားတာအခုနှလုံးသွင်းနေတာမေတ္တာသစ္စာပွားနေတာဒါကြာရင်မို့ငါးမြင့်လောက်ကလေးအနာဝိမပူရာတွေမာရာတွေကြော့တာတွေနောက်တစ်ခါလှုပ်ရှားတာတွေ တောင်းတာတွေတင်းတာတွေခန္ဓာကိုယ်ကြီးဟာယရနာတိုက်ကြီးပဲယရနာတိုက်ကြီးရွှေတွေဖက်တဲ့နေရာမှာဗရမယာတွေဖက်တဲ့နေရာမှာမိုးတို့မှာဗရမယာမြေဗရမယာဖက်တဲ့နေရာမှာတူးကြဗရမယာတွေကြောက်စိမ့်နေပလဲတွေရကြကံကောင်းတဲ့ပုဂ္ဂိုလ်တွေတစ်သေးတွေဖြစ်ကြအဲ့ဒါကမကျေးဘူးရကြမှာရနောက်ချက်တွေလည်းများ ဒီခန္ဓာကိုယ်ကိုမြတ်စွာဘုရားရဲ့တရားတော်နဲ့အညီတရားတော်အများကြီးပဲအဲ့ဒါကိုကျင့်သုံးလိုက်နှမျိုးရယောနိတောပယောကယောနိတောဆိုတာယောနိတောမနတိကာရကိုဆိုလိုတဲ့ပယောကဆိုတာလုံးဝဝိရိယကိုပြောတာလုံးဝဝိရိယနဲ့ဉာဏ်ပညာပေါ့ယောနိတောမနတိကာရဟာဉာဏ်ပညာရဲ့အခြေခံပဲ ဉာဏ်ပညာရှိတဲ့သူကလည်းယောနိသောမနတိကာရဖြစ်တယ်ပြန်လာမယ်နှလုံးသွင်းမှန်မှန်နဲ့ကျူးစားပါနှလုံးသွင်းမှန်တော့ဉာဏ်ပညာတော့မဖြစ်သေးဘူးဉာဏ်ပညာဖြစ်ကြောအနာရောဂဉာဏ်ဆိုင်ပြီးတော့ရှိတယ်ဆိုလို့ပြောရင်တတိပဌာန်၄ပါးဘုရားနေရာလေးကိုပူမှန်သိ၊ကဲတဲ့နေရာလေးကဲမှန်သိ၊နာရာလေးနာမှန်သိအဲ့လိုသိအောင်ထပ်ထပ်ထပ်ထပ်နှလုံးသွင်းမယ် ဆိုကျေးဇူးတော်ရှင်မာစီဆရာတော်ရဲ့အဲဒီနဲ့ဆိုရှုမှတ်တာပေါ့နိုင်နာတဲ့တိုင်ကြဲတဲ့ရရရတဲ့အိုင်နဲ့ရှိတဲ့ထိုင်နဲ့ရှိတဲ့ပေါ့အဲဝင်နေထွက်တဲ့မှာလည်းဝင်နေထွက်တဲ့ပေါ့ကိုကြိုက်တာနှလုံးသွင်းလို့ရကာယဝိညာဉ်စိတ်ဓမ္မဆိုတဲ့သတိပဋ္ဌာန်၄ပါးထဲမှာအကျုံးဝင်ဒီသတိပဋ္ဌာန်၄ပါးသစ္စာ၄ပါးကိုထုံးပြတယ်သစ္စာလေးပါးဆိုင်သွားလို့ဒီဘုရားမဉ္ဇဏ်လေးပါးရမဉ္ဇဏ်လေးပါးရတော့အာသောလေးလေးပါးကုန်စင်ပြီးတော့လေးပါးရောက် အဲ့တော့အဓိကခန္ဓာကိုယ်ဉာဏ်ဆိုင်ဖို့ခန္ဓာကိုယ်ဉာဏ်ဆိုင်တဲ့အလုပ်ကိုဒီနေ့15မိနစ်နာရီဝက်တနိုင်တနာရီနှစ်နာရီကြိုးစားဖို့အဲ့လိုကြိုးစားတော့တရားကိုမမေ့တော့ဘုရားကိုမမေ့ရရောက်တယ်ဘုရားဘာသာဝင်သူတော်ရှင်ရဲ့အဓိကကတော့ခန္ဓာတော်များသီလရှင်များပုံရေးကြည့်တာသာသနာခေါင်းဆောင်များဟာဒီသစ္စာသိဖို့အလုပ်ပါ ဗရာဏအလုပ်ကအမြဲတမ်းရေးကြည့်ပါကိုကျဲတဲ့နည်းနဲ့ရှုပေါ်ရကျေးဇူးတော်ရှင်မအစီဆရာတော်ကြားရင်းနီးမှဘယ်လိုမဟုတ်ပါကိုကျဲတဲ့နည်းနဲ့ရှုခန္ဓာဉာဏ်ရောက်ဖို့ဒုက္ခသစ္စာမြင်ဖို့မမင်္ဂလာမြင်ဖို့စိတ်ကူးရင်နဲ့မြင်တာမဟုတ်ဘဲနဲ့ကိုယ်ရည်ဉာဏ်မြင်ဖြစ်ဖို့အရေးကြီးပါအဲ့လိုရှုမှတ်လိုက်တဲ့အခါကျတော့နာရကျင်နာလိုက်တာခဲရတယ်ပထမတော့ရိုးရိုးပဲသိတာပဲနာရင်နာတယ်သိတာပဲကာရင်ကြိုက်တယ်သိတာပဲ ထိုင်နေထိုင်နေသိတာပဲထိနေထိတယ်သိတာပဲရိုးရိုးပဲဒါကတော့ကလေးလေးပြောလဲကလေးလေးသိတယ်ပြောမှမပွားများတဲ့သူကဒီလောက်ပဲသိပွားများပါများတဲ့အခါကျတော့တတိယဥဆောင်တမ္မာတတိနဲ့တမ္မာဝါယမစုစုဆိုင်ဆိုင်နဲ့ရှုမှတ်တာကတမ္မာတတိအဲဒီရှုမှတ်မှုမပြတ်မလတ်အောင်ကြိုးစားတာကတမ္မာဝါယမ အဲ့လိုရှိမှပေါင်းရလိုက်တဲ့အခါကျတော့နာတဲ့သဘောတွေ၊ကြိုက်တဲ့သဘောတွေ၊ရတဲ့သဘောတွေအခါတလေကျတော့လည်းမရမနာပဲနဲ့ချမ်းသာတဲ့သဘောတွေအားရခတရံကျတော့လည်းပဲချမ်းသာလည်းမဟုတ်ဆင်းရဲပဲမဟုတ်တဲ့သဘောတွေသာလို့ပြောရင်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာပေါ့သာလို့ကိုယ်ကမတတ်တော်လည်းပဲခန္ဓာကိုယ်ရဲ့တကယ်အရှိအမှန်တရားကိုဆင်းရဲတဲ့သဘောသိအောင်ချမ်းသာတဲ့သဘောသိအောင် အလယ်လက်ဆင်းရဲမှုချမ်းသာလည်းမဟုတ်တဲ့သဘောကိုသိအောင်ခန္ဓာလို့ပြောလိုက်တော့ယောက်ျားတွေမိန်းမတွေဘုန်းကြီးတွေသီလရှင်တွေမဟုတ်တော့ခန္ဓာခန္ဓာဆိုတာရုပ်တင်တယ်လို့ပြောတာဟောပြန်တဲ့သဘောနဲ့သိတဲ့သဘောပထမတော့ကောင်းပါခြေလက်တွေမြင်ပါပဲတတိတေဓမ္မာတိတွေအထိုက်လျောက်အားကောင်းလာလို့ရှိရင်ကောင်းပါခြေလက်တွေပြောက်ပြီးသဘောပေါ်တက်တက်ရောက်အဲဒီသဘောပေါ်တက်တက်ရောက်သွားတဲ့ သဘောကိုသိလာတာတဘာဝလက္ခဏာကိုသိတယ်ဆိုလိုပါတယ်တဘာဝလက္ခဏာဆိုတာအမှတ်သားသဘောဆိုတာတဘာဝပင်ကိုသိတဲ့သဘောလေးတွေဒီသဘောလေးတွေအဲ့ဒီသဘောလေးတွေရတဲ့သဘောလေးတွေစာလို့ပြောရင်တော့ပထဝီအဘောတည်သောဝါရောသူသဘောတွေသူသိတာမာရသဘောပြောတဲ့သဘောပူတဲ့သဘောအေးတဲ့သဘောလှရှာတဲ့သဘောထောက်ကန်တဲ့သဘောယူစီးတဲ့သဘောဖွဲ့စည်းတဲ့သဘောတွေဟောခန္ဓာကိုယ်မှာရှိနေတာဒါပဲရှိနေတာ ယောက်ျားတွေမိန်းမတွေဆိုတာပြင်းပြပြီးတော့ခေါ်ဝေါ်သုံးဆွဲနေမာရလောပြောတဲ့သဘောပူတဲ့သဘောအေးတဲ့သဘောလှုပ်ရှားတဲ့သဘောထောက်ကန်တဲ့သဘောယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောအဲ့ဒါရဲ့သိတဲ့သဘောရဲ့မာရသဘောပြောတဲ့သဘောရဲ့သိတဲ့သဘောရဲ့ယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောရဲ့သိတဲ့သဘောရဲ့ပူတဲ့သဘောအေးတဲ့သဘောရဲ့သိတဲ့သဘောရဲ့ထောက်ကန်တဲ့သဘောလှုပ်ရှားတဲ့သဘောရဲ့သိတဲ့သဘောရဲ့အကြည့်လေးပါးကယုတ်တရားသိတဲ့သဘောကနံတရား ဒီစာပေလို့ပြောရတော့ဒါသိတဲ့ဝိညာဉ်ပေါ့စိတ်ပေါ့အဲ့ဒီမှာတွဲနေတာတော့စေတသိက်တွေသူ့ဟာနဲ့သူတွဲစိတ်နဲ့အတူတူဖြစ်ပေါ်ဖြစ်ပဲအဲ့တော့အဲ့ဒါထားပါရုပ်တည်နာနေပဲတဘာဝလက္ခဏာကိုသိအဲ့ဒီတဘာဝလက္ခဏာကိုသိပြီးဆက်ပြီးတော့ရှုမှတ်ပါများတဲ့အခါကျတော့သင်္ခတတာမညပေါ်လာတာပြောက်လာတာသိတဲ့သင်္ခတကိုသိတာ အကုန်လုံးမနေတဲ့သဘောတွေပဲဆင်းရဲတဲ့သဘောတွေပဲအဆုံးမရတဲ့သဘောတွေပဲလို့သိကြတာပါမင်းရလက္ခဏာကိုသိအဲ့လိုသိတဲ့အခါကျတော့မှနောက်ပဲဆုံးကြတော့အဲ့ဒီမိစ္ဆာဒုက္ခအနတ္တတွေအကုန်လုံးချုပ်ငြိမ်းတဲ့တန်တိလက္ခဏာကိုရောက်သွားတယ်။ဒါကုလိုလမ်းဆန်းတဲ့အချိန်လေးမှာလည်းလည်းနှလုံးသွင်းလိုက်။အဲ့တော့တရိယာဖြင့်ပြောတဲ့အခါကျတော့ဗေဒအဗေဒဗေဒဗေဒတိတ္တ ဒီလိုလဲသုံးတယ်။ဟောဟာရလေးပေါ့။ဒီရက်ဆိုတာကွဲပြားတဲ့သဘောဒါကျတော့ပညာဘက်ကိုပြောမှာပညာနဲ့ပရမဆက်ဆက်ပြီးကွဲပြားတဲ့သဘောဘာကွဲပြားတာလဲလူတွေထဲမှာယောက်ျားလည်းရှိတယ်မိန်းမလည်းရှိတယ်မတူဘူးမြန်မာရှိတယ်ရှမ်းရှိတယ်ကလားရှိတယ်တရုတ်ရှိတယ်ကရင်ရှိတယ်ကရားရှိတယ်မတူမတူတဲ့သဘောကိုဗီဒဗီဒသဘောလက္ခဏာ မတူတဲ့သဘောကိုသိတဲ့အသိတဲ့တူတဲ့သဘောကိုသိတဲ့အသိကပုံပြီးရှင်းတယ်ခုနဝိပဿနာမှာသဘာဝလက္ခဏာကိုသိတဲ့အသိတဲ့သင်္ခတကိုသိတာပုံပြီးရှင်းတယ်သင်္ခတနဲ့တာမညာနဲ့ရောဆက်သွားတာနိစ္စဒုက္ခအနတ္တကိုသိတာပုံရှင်းတယ်ဒေနဆိုတဲ့မတူတဲ့သဘောကိုသိတဲ့အသိတဲ့အဒေဒတူညီတဲ့သဘောရောက်တူညီတဲ့သဘောဆိုတာ ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ရှမ်းဖြစ်ဖြစ်ကရင်ဖြစ်ဖြစ်တရုတ်ဖြစ်ဖြစ်ကလားဖြစ်ဖြစ်အကုန်လုံးဟာလူပဲလူဆိုတဲ့ဟောရမှာသွားတူကျုပ်ဒီကလားလေးရှမ်းနဲ့ကရင်နဲ့ခွဲကြတော့ခုနကတော့ဘေးကသဘောမှာကခွဲပြားခွဲကြတာလေခွဲပြားတယ်ဘာယောက်ျားသူကမိန်းမသူကရှမ်းသူကတရုတ်သူကကလားသူကကရင်မသူခွဲတယ် နောက်တစ်ခုကြတော့အဘေဒဘလို့လူမျိုးပဲဖြစ်ဖြစ်ပဲဆုံးကြတော့လူပဲသံဃာလက္ခဏာသဘောမျိုးအဲ့ဒါကိုအဘေဒအယမတစ်စိတ်တက်သွားတဲ့ခါကျတော့ဘေဒဘေဒတိတယာယုရှိအောင်နဲ့စာရီယာနဲ့နဲ့ဘေဒဘေဒတိတဆိုတာတူခြင်းမတူခြင်းကိုလုံရောက်သွားတယ်မတူတဲ့လူမျိုးရေးရောဘာသာရေးရော တူရဲ့လူအဲ့ဒါမှတစ်ခါတည်းလုံမြောက်သွားလူပါမဟုတ်တော့လူမဟုတ်တော့လုံမြောက်သွားတယ်လူမဟုတ်တော့ပါလေရုပ်တည်မှန်နေအိစ္ဆဒုက္ခအနာကဘုံလုံးလုံမြောက်သွားသူတစ်စင်းနဲ့တစ်စင်းနဲ့ဒေတာနဲ့အဘေဒာအဘေဒာနဲ့ဒေတာဘေဒာတိတ္တအတိယပို့ပြီးတော့လုံမြောက်သွားဘုရားဘာသာဝင်သူတော်စင်တွေဟာ သိဉာဏ်ပညာမြင့်နေတဲ့မြင့်အောင်ရင့်ကျက်နေတဲ့ရင့်ကျက်အောင်မှန်နေတဲ့မှန်အောင်တို့ရဲ့အနန္တကျေးဇူးရှင်မြတ်စွာဘုရားကမိမျိုးစုံနဲ့ဟောပေါ်ညွှန်ကြားပြသတယ်မြတ်စွာဘုရားရဲ့ကျေးဇူးကိုခံမှန်းလို့ရအောင်တို့အသိဉာဏ်လေးတွေကနှမ်းစည်းလောက်ပဲရှိတယ်အဲ့ဒါအစင်းနဲ့အစင်းမြင့်အောင် ဘာဖြစ်လို့အသိဉာဏ်နဲ့မြင့်အောင်နိဗ္ဗာန်နဲ့မြတ်စွာဘုရားဟောခဲ့လေလောကလူကြီးထဲမှာနှလုံးသွင်းတယ်လူချမ်းသာနဲ့ချမ်းသာဓမ္မချမ်းသာတွေကိုရဖို့အဓိကဟောတာမဟုတ်ဘူးလူမျိုးစည်းတွေနဲ့မျိုးစည်းတွေဓမ္မမျိုးစည်းတွေနဲ့ခံစားဖို့စံစားဖို့အဓိကရည်ညွှန်းပြီးဟောတာမဟုတ်လူနဲ့ဓမ္မဆိုတဲ့ဒီခန္ဓာအကုန်လုံးဟာဒုက္ခသစ္စာအဲဒီဒုက္ခသစ္စာကလွန်မြောက်အောင် ခန္ဓာချုပ်ရင်းနဲ့တန်တိလက္ခဏာရှင်းတဲ့ဒိဋ္ဌိရင်းနဲ့နိဗ္ဗာန်ကိုရောက်စေခြင်းလို့မြတ်စွာဘုရားဟောခဲ့တဲ့တရားအဲဒီနိဗ္ဗာန်ကိုရောက်ဖို့ဆိုတာကံနဲ့သွားလို့မရဉာဏ်နဲ့မှသွားလို့ရဉာဏဂမနဒါဖြင့်ကံကိုပယ်ရမှာလားဘုမကံပယ်နိုင်တဲ့အခြေအနေမရောက်သေးဘူးကုသိုလ်ကောင်းမှုကံတွေလောက်ရမှာ ကံနဲ့လည်းမပြီးဘူးဉာဏ်ကူရမယ်ဆိုတဲ့သဘောဘုရားဘာသာဝင်သူတော်စင်လေးချက်သိဖို့ကံကောင်းအောင်လုပ်လို့ရှိရင်ချမ်းသာနဲ့ချမ်းသာဇန်လေးရရင်ဒီမှာချမ်းသာရဉာဏ်ကောင်းမှမဉဏ်ပုံဉာဏ်နိဗ္ဗာန်ကိုရောက်အဲ့ဒါကြောင့်ဉာဏ်ကမ္မနာဉာဏ်နဲ့နိဗ္ဗာန်ကိုကြွားဖို့အတွက်ဉာဏ်ပညာတွေကိုအရှင်းနဲ့အရှင်းတိုးတက်အောင်မြတ်စွာဘုရားမိအမျိုးမျိုးနဲ့ညွှန်ကြားပြသခဲ့ အဲတော့အများသိအောင်ပြောမယ်ဆိုရင်ပပင်းစအမြင်မျိုးနဲ့မြင်တာများတယ်နည်းနည်းဉာဏ်ရင်းတဲ့ပုဂ္ဂိုလ်ကရမစုအမြင်နဲ့မြင်သူ့ရဲ့ပုံပြီးရင်းပြတဲ့ပုဂ္ဂိုလ်ကမက်ခင်ကအမြင်ခုနဟာလေးရဲ့အခြေခံပပင်းစအမြင်ဆိုတာများသောအားဖြင့်ယင်းထဲမှာတဏမာနဒိဋ္ဌိတွေများတဲ့ပုဂ္ဂိုလ်တဏအမြင်မာနအမြင်ဒိဋ္ဌိအမြင် တဏှာအမြင်ဆိုတာဉာဏ်ထဲမှာတဏှာများတဲ့ပုဂ္ဂိုလ်။ညာယူပိုင်ဆိုင်ခြင်းအသာဆံဖို့တော့ပဲသူပဲ။ဘယ်နေရာကအမျက်ထုတ်ပါပါမလဲ။ဘယ်သူကိုဘလို့အမျက်ထုတ်ပါပါမလဲ။ဘယ်သူကိုဘလို့သိမ့်ပိုင်ရပါမလဲ။ဘယ်ပစ္စည်းကိုဘယ်အရာတွေကိုငါအတွက်ငါဆွေမျိုးတွေအတွက်သိမ့်ပိုင်ရပါမလဲ။ညာယူပိုင်ဆိုင်ခြင်းလောဘကိုချေခံ။ညာယူပိုင်ဆိုင်မှုအဓိကပဲ။ သူ့အမြင်ဘာတွေပဲပြောပြောချူချူတာတာပြောပြောကျန်းကျန်းတန်းတန်းပြောပြောရယူပိုင်ဆိုင်မှုအဓိကထားတဲ့စိတ်အဲ့ဒီစိတ်မျိုးနဲ့အမြင်နဲ့အမြင်ကိုပါပင်စအမြင်လောဘအကျိုးကြတော့မာနအမြင်ဟောင်းသွားတယ်နည်းနဲ့ကိုယ်နဲ့ဆင်လိုက်ကိုကထက်ကမတူးမတန်ဘူးပေါ့ကိုကိုမာနလောင်းနေလကားကောင်းနေဘာမှကောင်းနေကောင်းနေမဟုတ်ဘာမှရေးချင်းရှိတဲ့ကောင်းနေမဟုတ်ဘူးဆိုပြီးမာနကြီးတယ် ပစ္စည်းရှိတဲ့လူကလည်းပစ္စည်းမာနပေါ့ပညာရှိတဲ့လူပညာမာနပေါ့ချောတဲ့လူကလည်းချောတဲ့မာနအင်းကုသိုလ်ရှိတဲ့လူကလည်းပုံညမန်ဆိုတာရှိတယ်ဘုဒ္ဓရှိတဲ့လူကဘုဒ္ဓမာနခုမှမကောင်းဘူးမတားဖူတာလေအဲ့ဒီမာမာနအဲ့ဒီမာမာနသူတော်ဘာကိုထင်သေးပြီးတော့မြင်တာကိုယ်ကိုယ်တော့ထင်ကြီးတဲ့သူများကိုထင်သေးတယ်ပေါ့အဲ့ဒါကိုမာနအမြင်ဘာပင်စားအမြင်ကိုပြောနေတာနော်သူတော် တဏှာအမြင်မာနဒိဋ္ဌိအမြင်ငါပြောတာကမှန်တယ်ငါလုပ်တာကမှန်တယ်ငါအယူဆတာမှန်တယ်ဘာလောကကြီးအဲ့ဒါတွေများဘူးလားအများကြီးလေကိုယ်ယူဆရမှားတယ်အပယ်သွားမယ်ယူဆရအဲ့ဒါကြီးကိုယ်ပဲရှောက်ဖြန့်ဘုံဒီပါမပါပေါင်းပတ်စပ်ပေးဖြန့်ရတာနဲ့ချော့ဖြန့်ရတာသုံးလားဒိဋ္ဌိအာကြီးတဲ့ပုဂ္ဂိုလ်များဆက်ထားရတာ ဒီစညာမျက်နှာကြတာမဝေပါမဆန်းစစ်ဒီလောက်ဟာမကောင်းတဲ့လောက်ကောင်းတဲ့လောက်လားဒုက္ခတိကိုသွားမှာလားဒုက္ခတိကိုသွားမှာလားကိလေသာပါနေတဲ့အလုပ်လားကိလေသာများနေတဲ့အလုပ်လားကုတော်ကောင်းကြီးတွေလက်ခံတဲ့အလုပ်လားကုတော်ကောင်းကြီးတွေမနစ်ပြတဲ့အလုပ်လားဘာမှမလုပ်ဘူးအစာရရင်ပြီးရောခွေရရင်ပြီးရောလုပ်ချင်တာလုပ်မှာပဲဆိုတဲ့ဒိဋ္ဌိအားကြီးတဲ့ပုဂ္ဂိုလ်ငါပြောတာကမှန်တယ်ငါလုပ်တာကမှန်တယ်ငါအယူဆတာမှန်တယ် ကိုကိုယ်တိုင်လည်းအပေရောက်ကြောင်းအာဟုလူတွေရှိဘူးလေသူများကိုလည်းလိုက်ဆိုလောကမှာအရာတွေမရှိဘူးလားမရှိပါဘူးဗျာအေးလောကီကိုသတိထားဖို့နော်လောကီကိုဉာဏ်ပညာကိုတတ်နိုင်တော့မြင့်တဲ့မြင့်အောင်ကြိုးစားဖို့ငါတို့သူတန်းနေတာပဲအာငါတို့တိလရှင်ဝင်နေတာပဲရှစ်ပါးတိလဆောင်နေတာပဲအာငါတို့ဖရာတရားပူဇော်နေတာပဲဘယ်တော့မှမပြီးဘူးနော်ယောဂီ မဉ္ဇဉ်ပူညာနေရာလေးတဲ့ပုထုရှင်ရဲ့သဒ္ဓါဟာတုံ့ဟုတ်တယ်ညာသောအဖြစ်ပကာသနာပညာပကာရခွဲပုံပေါ်မှာစိုက်ထားတဲ့ဒုက္ခဘက်ပုံပေါ်မှာစိုက်ထားတဲ့ဒုက္ခကိုခွေးတိုးရင်လည်းမလဲဘူးလားမလဲပါဘူးကျက်တိုးရင်လည်းမလဲပါဘူးမခိုင်နေဘူးမခိုင်နေဘူးဆလာမခိုင်နေတုံ့တုတ်တယ် ကိုယ့်ရဲ့အပြောကောင်းတဲ့ဒီနဲ့တွေ့အင်္ဂလိပ်လိုပါဠိလိုပြောလိုက်ဟုတ်တယ်မှာရဲ့ဆိုပါသွားနိုင်တယ်နော်ရောအင်းပိတ်ပေါင်းများစွာပေးလိုက်ပါမသွားနိုင်လားပါသွားနိုင်တယ်ပါသွားနိုင်ကိုမိသားစုတော်ကိုပြန်ဆွဲလေးတယ်ပတ်ဆိုင်ရတာဘူးလားလောကမှာအဲ့ဒါလေအများကြီးပဲနော်ယောဂီတတိထားသူများကိုကဲ့ရဖို့မဟုတ်ရန်လို့ဖို့လည်းမဟုတ်အမှားကိုမှန်မှန်သိမှန်ကိုမှန်မှန်သိ နေတဲ့တရားကိုနေမှန်းသိလွတ်တဲ့တရားကိုလွတ်မှန်းသိဖို့ဒါဗုဒ္ဓဘာသာဝင်သူတော်စင်တွေမှာပစ္စည်းဆင်းရဲတော့ဉာဏ်ပညာမဆင်းရဲတွေနဲ့ပစ္စည်းရတော့တဘာဝအလျောက်ဒါနနဲ့ဆင်းရဲမှာပြစ္ဆုတ်ပံမှာလည်းကဒါရလျောက်ဉာဏ်နဲ့ဆင်းရဲမှာကြောင်းဖို့ပါဆင်းရဲလို့ပယ်မကြဘူးရောလို့အယူအဆမှားရင်ချမ်းသာလည်းကြပါ ဘာအဝတ်ဝတ်ထားအဝတ်အဝါရောင်ဝတ်ထားအဝတ်အမျိုးရောင်ဝတ်ထားဝတ်အယူဆမှားပြီးတော့ဘုရားမကြိုက်တာလို့ပဲကြမှာပဲကြမှာပါအဲ့ဒါအယူဆမှန်မှုမြင့်တဲ့မြင့်မှုရေးကြည့်မြင့်တဲ့မြင့်မှုဆိုတာဘာကိစ္စအမြင်ကိုပယ်နေရယမဆိုးအမြင်ဒုသားနဲ့အဲ့ဒါလည်းတစ်စက်ဝိပဿနာဆိုတဲ့မဲ့ခင်နာအမြင်စင်းတဲ့တစ်စက်ယူဆမှန်တယ်မှန်ကောင်းတယ်ကောင်းဒုသား တဏမာနဒိဋ္ဌိနဲ့မြင်တဲ့အမြင်ဟာပပင်စအမြင်အကုသိုလ်ဒုက္ခရအများတဲ့ဘယ်ရောက်ဖို့များလဲအခါတည်းအကုသိုလ်လုပ်တဲ့ညာနဲ့ရောပြီးဒါပေမဲ့သူအမြင်လောဘမာနဒိဋ္ဌိဥရှိတယ်တဏမာနဒိဋ္ဌိဥရှိတဲ့စိတ်မျိုးမြင်ထဲမှာများနေလို့ရှိရင်အမြင်လည်းမှားတတ်တယ်ဒါကိုပြောတာနော်မှန်ပါဗျာဥမာကုသိုလ်လုပ်တာတော့မှလူတဲ့တန်းနဲ့ပေးတဲ့တန်းဝိဇ္ဇာမှာ လောဘဒေသနာနေပြီဆိုလို့ရှိရင်ကုသိုလ်တော့ကုသိုလ်ပဲအဲ့ဒီကုသိုလ်ဟာလောဘကူးစီးတဲ့ကုသိုလ်ဖြစ်သွားဒီကုသိုလ်ကြောင့်ဒါလေးထူလိုက်ရတဲ့အတွက်ဥစ္စာပေါ်ရုပ်ချောပြီးတော့ကိုပေါင်းကျင်တဲ့သူတွေနဲ့ကြာကြီးပေါင်းမရသေးလူချမ်းသာနဲ့ချမ်းသာအချင်းချင်းခံမှာခံစားဆန္ဒပဲရစေဆိုတော့အဲ့ဒီကုသိုလ်အပေါ်မှာပါဝစီသွားတယ် လောဘတဏှာဥရှိသွားသည်ဘာဥရှိသွားပါလဲအဲ့တရားသဘောကိုသိရဒါလောဘဥရှိတဲ့စိတ်ပဲလူပါလူတော်မတောင်းအဲ့ဒီပေါ်မှာတဏှာမာနဒိဋ္ဌိလောဘဒေါလောဘဒီမာနဒိဋ္ဌိဒီဥပစီစီနဲ့ဒိဋ္ဌိတဏှာတွေဥပစီစီနဲ့ဘုရားကောင်းတို့နေ့တိုင်း၈ပါးတိလာဆောင်ကုသိုလ်ပဲ အဲ့ဒီပေါ်မှာဒိဋ္ဌိတဏှာဥပ္ပစီတွေဒိဋ္ဌိတဏှာကိုပါနေနေများပါကျိုးသားဘာတဏှာမပါအောင်လို့ဟောပါဒိဋ္ဌိကဒိဋ္ဌိကဥပဒနာတရားတွေနာမပါမှာပေါ့ဥပဒနာတရားပြစ်ထားတဲ့လူကပါပါပါပါဘုရားဒါနသီလသမထအကုန်လုံးကိုအားပေးအခုမှမပဲဒါနသီလသမထလုံးနဲ့ပဲတင်းတိမ်နေပဲဥပဒနာတရားတွေလည်းမနာဥပဒနာတရားတွေလည်းအာမထုတ်ဘူးဆိုရင်စာပေရတော့သိတာပဲ ယုတ်တိနံတွေပဲခန္ဓာ၅ပါးပဲသာရိသင်္ဍရဲ့အများကြီးကြည့်တာပေါ့ဗျာခန္ဓာအာရဏတသစ္စာဒါကြောင့်ကိုယ်တွေ့ဉာဏ်နဲ့မသိကိုယ်တွေ့ဉာဏ်နဲ့မသိတဲ့အခါကျတော့ခုနပွဲပုံပေါ်မှာဒုဆိုင်တယ်ရှိဝိုင်းနဲ့ပတ်သက်ရင်လည်းပဲအဘာဖြစ်ဖြစ်ကွာဆိုအခုလိုလုံးတော့လူမှုရေးနဲ့ပတ်သက်ရင်လည်းအဘာဖြစ်ဖြစ်ကိုယ်သဘောမကျရင်လည်းပဲအာဂတိတွေရောက်ကိုယ်သဘောကျရင်လည်းအာဂတိတွေပဲလိုက်အာဟုတို့ဘက်ကိုအရောက်များတယ် အဓိကကိရိတာနဲ့ရှင်းလာလို့ရှိရင်ဘာမှမမြင်တော့မိတ္တကဝိပဿနာတရားတွေနာထားမယ်အားထုတ်ထားမယ်ဆိုကိရိတာမကင်းလို့သားနဲ့မယားနဲ့နေတော်လည်းပဲအယူဆအမှန်ကန်မလဲတာမရှောင်တော့လူလူမှုကြီးဆိုတာအကုန်လုံးပေါင်းရတာဟုတ်ဘယ်လိုပဲပေါင်းပေါင်းဒါတွေဟာရုပ်တင်နံတွေအကြောင်းတွေအကျိုးတွေအိဋ္ဌဒုက္ခအနတ္တတရားတွေဘယ်တကူရှင်မဖန်နေတာမဟုတ်ဘူး ဘယ်သူမှခံနေတာမဟုတ်ဘူးမိမိပြုတဲ့ကံအကြောင်းကြောင့်ကျိုးတရားတွေပေးနေတယ်ကြောင်းတဘာဝကြောင့်ကျိုးတဘာဝတွေဖြစ်တယ်ဉာဏ်နဲ့မှရှင်းနေတာချောက်လို့လည်းမရဘူးညှောက်လို့လည်းမရဘူးဆွဲလို့လည်းမရဘူးကိုသွားမယ်သူတိုင်းနဲ့ဝိပဿနာလမ်းစဉ်သွားတယ်ဒါမှမကျင်းလေးတော့လည်းပဲသူတိုင်းနဲ့မဉဏ်ပုံဉဏ်ရအောင်သွားတယ်အဲ့ဒါပါလဲဆိုတော့ယူဆမှန်ကန်အောင်ကြိုးစားလို့ရှိရင်ဉာဏ်ပညာကြီးမအောင်ကြိုးစားလို့ရှိရင် ပယ်လေးပါးကဝေးပြီးတော့အစင်းနဲ့အစင်းနိဗ္ဗာန်နဲ့ပြီးသွားတယ်။အဲဒါကြောင့်ပကိစ္စအမြင်ကိုပယ်နေတယ်များပယ်ရ။ပယ်နေများပယ်ရမယ်ဆိုလက်နဲ့ပယ်လို့လည်းမရအောင်ခြေထောက်နဲ့ပယ်လို့လည်းမရအောင်။ဉာဏ်ပညာနဲ့ပယ်ရမယ်။ဘာနဲ့ပယ်ရမလဲ။ဉာဏ်ပညာ၃မျိုးပေါ့လေ။သုတ္တမယသာဝကမယ်။ဉာဏ်နဲ့တက်တနာတည့်ရမယ်။ဉာဏ်တော်တာနားထောင်ရမယ်။တရားဆွေးနွေးရမယ်။သုတ္တမယ။ စိတ်ဓာတ်မရတရားနာပြီးလို့ရှင်စာအုပ်ဖတ်ပြီးလို့ရှင်ကိုယ်ဉာဏ်နဲ့ပြန်တွေးဟောဒါရီဒါရီဟုတ်တယ်အာဒါရီဒါရီမဟုတ်ဘူးအာဒါရီဒါရီအရေးကြီးတယ်ဒါဒါရီကအရေးမကြီးဘူးအာဒါရီဒါရီအကြောင်းတရားဒါရီကတော့အကျိုးတရားအဲ့လိုပြန်ပြီးဝေဖန်ဆန်းစစ်လိုက်လို့ရှင်ဉာဏ်ပညာပို့ပို့ပြီးရင့်ကျက်မလာဘူးလားသင်္ဍန်ကြီးအများကြီးသိနေကြတာကျေးဇူးရှင်မဟုတ်ဆရာတော်ကြားကြီးသင်္ဍန်ကြီးလည်းဖွင့်တာပဲအဲကျေးဇူးရှင်မာကြီးဆရာတော်ကြီးသင်္ဍန်ကြီးလည်းဖွင့်တာပဲတက်တုံးတော့တက်လိုက်တာ နောက်ပြန်ပြီးမသုံးသပ်ညာတော့အဖြစ်လေအဲအကြောင်းမှာတော့တရားနာလိုက်တာတော့ဥပုပ်နေတယ်မှာအကြောင်းနေအများကြီးပဲတရားဟောကြဟောတော့နာလိုက်တာပြန်သွားတဲ့အခါကျတော့ပြစ်ထားလိုက်ဟောဒါဒါဆရာတော်ကြီးတို့ဟောလိုက်တယ်အာဒါအကြောင်းပဲဒါအကျိုးပဲအာဒါမလုံးတင်ဘူးဒါလုံးတင်တယ်အဲ့လိုနဲ့ဝေဖန်ဆန်းစစ်ရင်ဉာဏ်ပညာမတိုးတက်နိုင်ဘူးလားတိုးတက်နိုင်ပါဘူးဗျာအဲ့လိုဝေဖန်ဆန်းစစ်တတ်တဲ့ဝါဒဗုဒ္ဓဝါဒဟုတ်လား အဲ့ဒါမလို့ဝိပိဿဝါဒသူများပြောတိုင်းရန်တံမယုံအောင်ကိုယ်ကိုယ်တိုင်လက်တွေ့ကျင့်သုံးပြီးတော့ကိုယ်ဉာဏ်ပညာနဲ့ဝေဖန်ဆန်းစစ်ပြီးတော့မှလက်ခံတဲ့ဝါဒကိုဗုဒ္ဓဝါဒလို့ခေါ်တယ်။မျက်စိမှိတ်ပြီးတော့အတင်းငါပြောတာယုံငါတို့ပြောတာငါတို့ဖရာဒါပဲဒါလို့အတင်းယုံခိုင်းတဲ့ဝါဒမဟုတ်ဘူးနော်ယောဂီ။ကိုယ်တိုင်ကျင့်သုံးပြီးကိုယ်တိုင်သဘောပေါက်မှလက်ခံရတဲ့ဝါဒ ဝိပိဿဝါဒအနတ္တဝါဒသစ္စာဝါဒဘုဒ္ဓဝါဒဟုတ်လားအဲအဲ့တော့ဘုဒ္ဓဘာသာဝင်ဖြစ်တဲ့သူတော်ကောင်းတွေဟာဝေဘာဆန်းစစ်ဖို့မပြင်းတဲ့ဘူးနိုင်ငံရေးတွေဝေဘာနာပြောတာမဟုတ်ဒါကိုယ်နဲ့မဆိုင်ဘူးတရားကိုဝေဘာလို့ပြောတာဘာကိုဝေဘာရမလဲတရားကိုဝေဘာရပါဗျာဒါအကုဒါကုဟုတ်တယ်လားမဟုတ်ဘူးလားအာဟုတ်တယ်ဒါအကုရှောင်းอ่ะအာဒါကုကိုကြိုးစား ဒီခန္ဓာကိုယ်ညာဆိုင်တာဟာအမတန်ကုသိုလ်ဉာဏ်ပညာအားကောင်းတယ်လူရတန်းတာတော့လူရတန်းတဲ့ခန္ဓာကိုယ်ညာဆိုင်တာနည်းတယ်များတော့ဖြင့်ဘာဝနာပွားရင်ပဋိကံရုံတော့ပြီးတော့ပဋိတဲ့အဆင့်ပိုမတက်ဘူးခန္ဓာကိုယ်ညာဆိုင်တဲ့အလုပ်ကိုလုပ်ရမယ်နော်လူလဲလူပါသီလနဲ့စောင့်ပဋိနဲ့စိတ်ပါဝိပဿနာလည်းပွားပါဓမ္မပြည့်စုံပါလေတော်အဲဒါနသီလသမထတော့ပဲလုပ်တယ်ဆိုတော့ဉာဏ်ပညာမပါတော့ စာအုပ်ထဲမှာတော့ရေးထားတာပေါ့ကိုယ်ခန္ဓာကိုယ်မှာဉာဏ်မရောက်ဘူးကိုယ်ခန္ဓာကိုယ်ဉာဏ်မရောက်တဲ့အခါကျတော့ခုနလိုခွဲပေါ်မှာစိုက်တဲ့ဒုံလောကဓာတ်နဲ့ကြုံလိုက်တဲ့အခါအာမတတ်နိုင်ဘူးကွာဆိုအာဟုလိုလုပ်တော့အဲဘယ်တတ်နိုင်မှမလဲကွာသစ္စာရပြီးတာပဲအခရိတရားတွေလိုက်စားတဲ့အခရိလိုက်စားတာတွေအများကြီးပေါ်ကြဟုတ်တယ်မလားအေးအဲ့ဒါဗုဒ္ဓဘာသာတွေပဲအမိခံရတာဗုဒ္ဓဘာသာဘုရားရှင်တွေလည်းရှိတယ်ဘုရားတွေလည်းရှိခိုးနေတာပဲဒါပေမဲ့အဲဝိပဿနာမကြိုးစားတဲ့အတွက်ကြောင့်မလို့ အာဟုကိုပေါ်ပေါ်ဆားတာပဲသဘောထားကုသိုလ်ကိုလည်းပေါ်ပေါ်ဆားတာပဲသဘောထားဉာဏ်ပညာအတွက်ကြတော့ဘာသာကျမ်းစာပင်သင်မှုစာမှုပွဲအောင်မှုဒီလောက်ပဲလည်းစားကြမြတ်စွာဘုရားဟောတဲ့တရားတွေမြန်မာပြန်လို့ရေးထားတာစာအုပ်တွေအများကြီးပဲအဲ့ဒါလေးကြတော့မလေ့လာဘူးဒီပြဟာတွေပဲလေ့လာဒီပြဟာတွေလေ့လာပါမလေ့လာနဲ့မပြောပါဘူးလေ့လာဒီမြတ်စွာဘုရားဟောတဲ့တိတိကသုံးပုံကုသိုလ်အကုသိုလ်အကြောင်းကျိုးတဘာဝအဘိဓမ္မာတွေ ဝိပဿနာတွေလေ့လာဖို့မလိုဘူးလားလိုပါတယ်ခင်ဗျာလေ့လာတဲ့နဲ့လေ့လာတဲ့မိဓမာတွေသင်ပေးတဲ့ဆိုမျိုးသူတွေနဲ့သင်မပုတ်ခတ်နဲ့ပုံမချနဲ့ပုံမသင်နိုင်နေသင်နိုင်တဲ့သူအားပေးအဲမိဓမာတွေသင်ပရိစ္ဆာသမုပ္ပါဒ်တွေသင်ဟောကုက္ကရဝိပဿနာအားထုတ်ဟောအဲ့ဒါကြတော့ဥတ္တမယရဲ့စိတ်ဓာမယသင်ကြားတာကဥတ္တမယနာကြားတာသင်ကြားတာကဥတ္တမယ ပြန်ပြီးတော့ရှင်ရင်သုံးတတ်တာကစိတ်ဓာမယတတိပဋ္ဌာန်လေးပါးကိုကြာတဏနာစူးစူးဆိုင်ဆိုင်လနဲ့နှစ်နဲ့ကြိုးစားပွားများအားထုတ်တာဘာဝနာမယဘာဝနာမယကိုရောက်တဲ့လူနည်းတယ်နော်ဆိုတော့အဲလူသားကိုကိုယ်ခန္ဓာကိုဉာဏ်ဆိုင်တဲ့အကျင့်ကျင့်ရဆိုတော့ခန္ဓာကိုယ်ဉာဏ်ဆိုင်တဲ့အကျင့်နဲ့တရားရဲ့ခေါင်းစဉ်ကကျေးဇူးရှင်ကိုမမေ့ပါဘူး ဖះကိုမမေ့ဖះဟောတဲ့တရားကိုမမေ့မှဖះကိုမမေ့ရရောက်ဖះဖះလို့ဩနေုံနဲ့မပြီးဘူးဖះကိုစနိပန်းကနေနဲ့ရှ िख ိုးနေုံနဲ့မပြီးဘူးရှ िख ိုးပါပူဇော်ပါဒါနဲ့မပြီးဘူးနော်သတော်အဲ့တော့ဗျာပရိနိဗ္ဗာန်စံတဲ့အခါစံနာကြီးမှာမလာဘုကနှစ်ပန်းနေနဲ့လက်တွေအများကြီးပူဇော်ကြ။ငါဘုရားကိုပူဇော်ရမရောက်သေးဘူး။ငါဘုရားပြောတဲ့စကားကိုလိုက်နာပြီးကြိုးစားမှငါဘုရားကိုပူဇော်ရရောက်။ စီမီပန်းမှန်လေးနဲ့မပူဇော်ပါဘူးလို့ပြောတာမဟုတ်ဘူးနော်စီမီပန်းမှန်နဲ့ပူဇော်ယုံနဲ့တင်းတိမ်မနေနဲ့အဲ့ဒါအပေါ်ယံပဲရှိသေးတယ်အသေးအဖွဲပဲရှိသေးတယ်ဟဟလားအဲတုတ်တန်ရပြောရင်ကုသိုလ်အများကြီးပေါ်ပြတဲ့ကဘာအပယ်မလားလို့နတ်ပြည်မှာဘယ်လောက်ကြာတာလဲအများကြီးရှိပါတယ်ကုသိုလ်ပါတို့တော်လည်းပဲဉာဏ်ဉာဏ်ဆန်းဆန်းဒိဋ္ဌိတဏှာတွေကလွတ်အောင်ဒိဋ္ဌိတဏှာတွေကိုပယ်နိုင်အောင်ခန္ဓာဉာဏ်စိုက်တဲ့အလုပ်ကိုလည်းတတ်နိုင်ကြလောက်လုပ်ပါ ကုသိုလ်လိုချင်လို့ကုသိုလ်ဟောလို့အခုချီတော်တယ်မို့ကြိုးစားကြတယ်အမျိုးမျိုးဖျားတယ်မို့ကြိုးစားကြတယ်ကုသိုလ်လိုချင်လို့မလားမှန်ပါဗျာအေးကုသိုလ်လိုချင်တာထက်ဉာဏ်ပညာရဖို့ကိုအရေးကြီးတယ်ဉာဏ်ပညာရမှမဉာဏ်ပညာရမယ်လေမှန်ပါဗျာကုသိုလ်လည်းလို့ကုသိုလ်မပဲကုသိုလ်လည်းလို့အဲ့ဒီကုသိုလ်ကမှဉာဏ်ပညာဥသိကြအဲ့တော့ကုသိုလ်လည်းရတယ်ဉာဏ်ပညာလည်းရတယ်ကုသိုလ်တော့ပဲမျှော်မှန်းလို့ရှိရင်ကုသိုလ်အပေါ်မှာလူတွေတွေရောက်လာလိမ့် လောကမှာလူလေတွေရှိတယ်မလားရောပြီလူလေတွေလေလောကမှာလူလေတွေရှိသူတရားမှာလည်းလူလေသဘောရှိလောဘဒေါသမောဟကိုပြောတာဆိုတော့ကောင်းဘုရားတည်တဲ့ချီးတင်တဲ့အမျိုးမျိုးတို့မှာထူတန်းနေတဲ့မွေးငါးတွေကျွေးမယ်ငါလူတယ်ငါတို့လူတယ်ဟေးပြောတာအပြည့်မရှိပြောရမှာပဲတကယ်ပြောတဲ့အတိုင်းနေတဲ့အချိန်တက္ကရာတွေကြီးဒီအလူအတွက်ငါတို့ဥစ္စာပေါ်ဖို့ရုပ်ချောဖို့ဟေးနိဗ္ဗာန်သာထားပါဦး နိဗ္ဗာန်မရောက်မီစာကြကောင်းတာချမ်းသာဖို့ကောင်းတာကောင်းတာချမ်းသာဖို့အဓိကထားလိုက်တော့ဘလို့ဥရှိပါဟောဒိဋ္ဌိတဏှာဥရှိသူဉာဏ်နဲ့အကုန်ပါလားဒိဋ္ဌိတဏှာဆိုဒိဋ္ဌိဆိုလို့ချင်းဟောဝိဇ္ဇာမောဟထဲမှာလည်းပါတယ်ဒိဋ္ဌိနဲ့ဝိသိကိစ္စတွဲတာဒိဋ္ဌိဝိသိကိစ္စတော့ဒိဋ္ဌိကိုလောဘခဲလဲယူလို့ရတယ်ဝိသိကိစ္စတွဲဝိသိကိစ္စမောဟသာပေရပြောတယ်ဟုတ်လားအဲသနာမာနဒိဋ္ဌိလောဘအုပ်စု၃ခုကိုဗျလောဘအုပ်စု၃ခုဒိဋ္ဌိကိုလောဘအုပ်စုနဲ့ထည့်လို့ရတယ် သို့တော်လည်းပဲသူနဲ့ပြောတဲ့ဝိသိကိစ္စဟာမောဟထဲမှာပါတယ်အဲမောဟဆိုတော့လောဘမောဟအဝိဇ္ဇာတဏ္ဍာဉာဏ်ဖြစ်လို့အောင်လားမူလတရားနှစ်ပါးလားဟုတ်တယ်မလားအဲအဲ့ဒါမို့ဒိဋ္ဌိတဏ္ဍာတွေသူမရှိအောင်မညာပူညာအတွက်တိုင်ပေးနေတာပဲမညာမညာပူညာအတွက်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေတည်း နိဗ္ဗာန်တပစ္စည်းရောဟောတုဘယ်လိုဆိုနေကြတယ်မလားအေးဆိုတဲ့ဆိုရင်ထဲမှာလည်းနှလုံးသွင်းရရင်ထဲမှာနှလုံးသွင်းရမယ်နော်ဒီခန္ဓာကိုယ်ကြီးကိုယုံရင်းကြောက်ချင်းမုံရင်းမလိုခြင်းဖြစ်ပါသောကြောင့်ဒီအတူကိုတူပါတယ်ဒီခန္ဓာကိုယ်ကြီးကိုယုံရင်းကြောက်ချင်းမုံရင်းမလိုခြင်းဖြစ်ပါသောကြောင့်ဒီဖရာတဲပါတယ် ဒီခန္ဓာကိုယ်ကြီးကိုယုံရင်းကြောက်ချင်းမုန်းရင်းမလိုချင်ရင်းဖြစ်ပါသောကြောင့်ဒီချီးတွေကိုတင်ပါတယ်ကြည့်ပြီးတော့ဝဲမယ်ဟုတ်လားအဲ့လိုဆိုလို့ချင်းကဒိဋ္ဌိတဏကတ်နိုင်ပါဦးမလားကတ်နိုင်ပါဘူးခင်ဗျာလူကျင်တန်းကျင်တာကတရားအမှန်ကိုအမှန်တိုင်းသိကြတာဉာဏ်ပညာတရားပညာဒိဋ္ဌိတဏနေရာမှာတရားပညာဥရှိသွားတယ်ဒိဋ္ဌိတဏလူလည်းနှစ်ယောက်မလာနဲ့ဟိဟုတ်တော့မလားလူစိုးနှစ်ယောက်မလာနဲ့ဟိမင်းတို့မလာနဲ့မင်းတို့မလာနဲ့ တရားတော်ကိုပြောရတာနော်မှန်ပါဗျာတရားပညာဆိုတဲ့သူတော်ကောင်းခင်ဗျာဦးရှင်းသွားသူမဲ့တမ်းမဲ့ပြေးမဲ့တမ်းမဲ့ကျွေးမဲ့ကျွေးမဲ့ပုံလုံလောက်အောင်ကျွေးမဲ့မမျက်နှာကြည့်ခဲ့မလိုက်အကုန်ကျွေးမယ်အကုန်ပေးမယ်တရားမလားဆိုတော့အဲလူချမ်းသာနဲ့ချမ်းသာစီးရင်ချမ်းသာတွေဖြစ်စေနိုင်တယ်ဖြစ်စေနိုင်တယ်လို့သိရမယ်မမမောဒီကုသိုလ်လို့ရင်ဒီလိုအကျိုးရမယ်လို့သိတဲ့သိမှပညာဖြစ်မှာလေအာသီးတင်နဲ့ဘလို့အကျိုးရှိမလဲဆုံးလူရပြီးတော့သိတဲ့ ကောင်းကျိုးချမ်းသာတွေအများကြီးရမယ်ဒီလုံးနဲ့ပြောလိုက်ဟဟလားသိတော့သိရမယ်မตายရအောင်မตายရနဲ့မဆွဲလန်းဆုံးလူတဲ့ဆုံးကျိုး၅ပါးအကုန်သိတာပဲယေရှုတဲ့ယေကျိုး၁၀ပါးရမှာပဲအစာအုပ်တွေတဲ့ပညာကျိုးအမညာဘုံညာတွေထောက်ပါရသိတော့သိရအရန်မမက်မောနဲ့မဆွဲလန်းနဲ့တကယ်တကယ်ဆွဲလန်းရမှာက အပ္ပမာဒဆိုတတိဆွဲဆွဲလန်းလန်းအမြဲတမ်းတတိထား တို့မြတ်စွာဘုရားအလောင်းတော်သုဏတမ္မဖြစ်စဉ်အခါတော့ကဘိရိယခမင်းကြီးကညာနဲ့ဖြစ်တယ်မလားသုဏတမ္မဆရာအလောင်းကမေတ္တာပွားတယ်မေတ္တာရဲ့အကျိုးတော့မှလက်နဲ့တွေမဖောက်ဝင်နိုင်ဘူးလေဒါနဲ့ရေအိုးပင့်လိုက်တဲ့အချိန်ခါမှာမေတ္တာလွတ်သွားတယ်မလားအဲ့ဒီအချိန်မှာညာဖောက်သွားတယ်အပ္ပမာဒဘလောက်ရေးကြီးတယ်ဟုတ်လားရှင်လေးတွေကြားတွေဟာတမင်တွေနဲ့အတူတူနေတယ်တမင်တွေကိုလည်းမကိုက်ဘူးဘုရားလောင်းသုဏတမ္မရဲ့မေတ္တာဘလောက်အားကောင်းတယ် တို့မြစ်တာအဲ့ချင်းမုံတော်မင်းတော်အဲ့ဒီတော့မြစ်တာအားကောင်းတဲ့ဒုက္ခတာမဟာမြားဝင်သွားတယ်မြစ်တာအကျိုးဆက်တဲ့လူတွေမှာမြားမဝင်အောင်လေလက်နဲ့စိတ်ထားဆိုအကုန်ပြက်ကုန်ပြက်သွားမှာလားအဲလက်နဲ့မပေါက်မဝင်အောင်မြစ်တာအကျိုးဆက်တဲ့လူတွေမှာဘုရားဟောထားတာလေရိုးပင့်လိုက်တဲ့အချိန်ခါမှာမြစ်တာမပွားမိဘူးလေမေ့သွားတယ်မလားပမာဒအဲ့ပမာဟိုကလည်းမြားနဲ့အပြစ်ဒီကလည်းမြစ်တာလွတ်တဲ့အချိန်တခါလည်းမြားဝင်သွား နောက်မှသစ္စာတွေဆိုလို့ပြန်ပြီးတော့သတိရတယ်ဟုတ်လားအဲ့တော့တို့အမြဲတမ်းဆွေးနွေးလာတဲ့သတိထားမှာအပ္ပမာဒဒါနာပြုကိုသတိရမယ်သီလဆောင်တည်ကိုသတိရသမထဘွားကိုသတိရမယ်ဝိပဿနာဘွားကိုသတိရဒါနသီလဘာဝနာအမြဲတမ်းသတိရခမင်းမဆာသာအပေါ်ပါပဲသွားသွားဘာပဲလို့လို့အမြဲတမ်းသတိရကျန်တာတွေကိုမဆွဲရဒါဆွဲသမီးဆွဲကြောင်းဆွဲကြောင်းလည်းမဆွဲနဲ့နော် ငါကြောင်းငါကြောင်းဟိုမှာပိတ်တာကြီးဖြစ်နေတယ်ကြောင်းလည်းမစွဲနဲ့လူတွေကလည်းအိမ်မစွဲနဲ့သားသမီးလည်းမစွဲနဲ့ကိုကုသိုလ်ကောင်းမှုကြောင့်နတ်ပြည်ရောက်နိုင်တယ်ဟုတ်လားနတ်၆တက်ကိုအသာလေးရောက်နိုင်ဒီကိစ္စကုသိုလ်ကောင်းမှုအများကြီးလုပ်ဒါပေမဲ့သားသမီးဆွဲမယ်အိမ်ဆွဲမယ်ကြောင်းဆွဲမယ်ဆိုရင်ရောက်နိုင်မှာအဲမရောက်နိုင်ဘူးအဲ့မှာကိစ္စဘုံကမှာအကြာကြီးခံရမယ်အဲ့ဒါကြောင့်မလို့ဆွဲရမှာကအပ္ပမာဒသတိ မြဲတမ်းရှုမှတ်ပွားများဖို့ဘယ်ရတတ်နိုင်တာမတတ်နိုင်တာသာဘုရားဟောတာကိုပြောရမှာပဲဟုတ်လားအဲအဘယ်တတ်နိုင်မှမလဲတချို့အဲမတတ်နိုင်နေပေါ့မကြောက်ရင်မလုံးနဲ့ပေါ့ဒါပဲရှိတယ်ဥပမာဘဝတိုင်းဘဝတိုင်းဆင်းရဲခြင်းမမလို့မဆင်းရဲခြင်းပါတရိယာနဲနဲညာညာလှူဖို့တမ်းဖို့အမြဲတရိယာနဲနဲညာညာလဲတာများတာမဆိုင်ဘူးပြောရင် လှူမယ်လှူမယ်လှူမယ်လှူမယ်လှူမယ်လှူပြအောင်လှူမယ်ဆင်းရဲမွဲတင်မှာကြောက်ရင်ဒါနကိုအမြဲတည်းရဒါနအမြဲတည်းရတော့အမြဲတမ်းဖြစ်တယ်ကွာဆင်းရဲပါတော့ဆင်းရဲပါဗျာတတိကိုပြောနေနော်သတော်ကောင်းဖြစ်ရကွာမှာအသက်ရှင်နေတဲ့အနာကင်းနေတယ်ဆိုဘာတရိယအဲဒီရဆောင်ငါးပါးဒီနာမြေအောင်ဟောပစုံကဲဆိုမြေအောင်ရှင်ပါသမလည်းရှင်ပါမြေအောင်ဒီနာမြေအောင်ဒီနာမြေအောင်ဒီနာမြေအောင်ဒီနာမြေအောင် ပရိယာမနောယောယသူများတွေမြောက်ပေးတိုင်းအားရရအပြစ်ကလေးအသေးသေးလေးပါပဲကွာပါသူများမြောက်ပေးတာမဟုတ်ဘူးသီလစင်ကြယ်အောင်စင်ကြယ်တဲ့စင်ကြယ်အောင်ကြိုးစားတယ်ဖြစ်ရဘောမှာလူဘဝနတ်ဘဝရမယ်ဖြစ်ရဘောမှာအသက်ရှင်မနာခြင်းဟုတ်တယ်မလားဖြစ်ရဘောမှာဉာဏ်ပညာကြီးအောင်ပါတရိယာအဲဉာဏ်ပညာအချုပ်ပဲလောအောင်လို့ဒီစီဥစ္စာလည်းပေါ်တယ် အနာရောဂါလည်းကင်းတယ်အတက်လည်းရှိဉာဏ်ပညာမရှိရင်ကြောက်ဖို့မကောင်းဘူးမှန်ပါဗျာအဲသူ့ရဲ့ပစ္စည်းဥစ္စာတွေသူ့ရဲ့ကျမ်းမာရေးတွေနဲ့မကောင်းတာတွေလုပ်နိုင်ရဲ့ဗျာဉာဏ်ပညာမရှိရင်လေမှန်ပါဗျာဒုတနာတော့သတိသာ၄ရောက်ဉာဏ်ပညာမရှိတော့ပညာသားများတွေသင်မှာတော့အခုဝိသိလောဟကုံကြီးလေးရောက်နေပြီလေကဲကြောက်ဖို့မကောင်းလားကိုယ့်ပစ္စည်းကကိုယ်ပြန်တတ်တာပဲကိုယ့်ကျမ်းမာရေးကကိုယ်ပြန်တတ်တာပဲ ကိုယ့်ရဲ့အရှိန်အဟုန်ကကိုယ်ပြန်တတ်တာဝါသီးပြီးတော့ဝါပင်သေးတယ်မလားမှန်ပါဗျာမပြောသီးပြီးတော့မပြောသေးပါဗျာအဲအဲ့ဒီလိုပဲယူမိုက်ကိုဖုံးတကူရှိရင်အပေကြတော့မယ်ဒါသူကလားသူပညာမှမရှိတာသူဘုန်းကြီးဝိဇ္ဇာမဟုတ်တာလို့တော့မယ်လေသူများတတ်တာမယ်သူများဥစ္စာဖို့မယ်သူများသားမယ်ပြင်မမယ်လိန်ကြောမယ်ရက်ဒေတာတောက်မယ်အဲသူ့အပေလမ်းကြောင်းပတ်သွားတာ ဟုတ်တယ်မလားအဲအဲ့ဒါကြောင့်မလို့ဘာဝနာအရေးကြီးဘူးလားဗျာဒါနသီလလည်းမပယ်နဲ့ဒါနသီလကိုမထိမဲ့ညမလုံးနဲ့လို့ဒါနလည်းလို့သီလလည်းလို့ဟုတ်လားဘာဟုတ်ပို့လို့ပါဘာဝနာကိုလို့ရပါဗျာများသောအားဖြင့်ဘာဝနာမေ့နေတာများတယ်အဝိပြောင်းတိုင်းဘာဝနာဖြစ်တာမဟုတ်ဘူးဗျာရိုးရိုးထမေအင်ကြီးဝတ်တာနဲ့သင်္ကန်းဝတ်တာနဲ့ဘာဝဲဝဲကိုပွားများမှကူရတယ် ဟုတ်တယ်မလားမှန်ပါဗျာဟုတ်လို့နဲ့တကာကြီးတွေပြီးဒီမှာတွေအများကြီးတက်စာကျိုးစာတော့တက်တာပေါ့သင်္ကန်းဝတ်တိုင်းတက်တာမဟုတ်ဘူးလေဟုတ်တယ်မလားမှန်ပါဗျာအဲကျိုးသားမှရဘာဝနာဆိုတာစာပေပဲဖြစ်ဖြစ်ဝိပဿနာပဲဖြစ်ဖြစ်ကျိုးသားမှရအဝိဝိုံနဲ့မရဘူးနော်ဆိုတော့အဝိကလေးကြောင်းုံနဲ့မရဘူးရတရားရှိတာပဲရအဲ့ဒါမရဘူးဘာဝနာကျိုးသားမှရဟာငါတို့ကစပါးတိလာဆောင်းတာပဲမပေါ့နဲ့စပါးတိလာသမားလည်းပဲကြနေတာပဲ မင်းလည်း19တောင်သမားလည်းကြတာတော့မလားအဲတန်းကြီးဖြစ်တာတို့ငကားကြီးဖြစ်တာတို့အကုန်ကြားဘူးနေရတော့မလားအဲ့တော့ဘာနဲ့กว่าရေးကြည့်တယ်သူတော်ကောင်းဘာလို့ခုမှမင်းညာပုံညာမရသေးဘူးပုရုဇဉ်ဆိုတာလောဘဒေါသတွေအခြေလေးဖြစ်နေတယ်လေဘာလို့7ပါးတိကပဲဆောင်းတော့129ပဲဆောင်းတော့လောဘတွေဒေါသတွေ အာယုန်နဲ့တိုက်ဆိုင်လို့ရှိရင်ဖြစ်နိုင်ဘူးလားဗျာ။အဲဒီလောဘဒေါသဖြစ်တော့ဖြတ်ဆိုသေးသွားရင်လည်းမကြနိုင်ဘူးလား။အဲဒီလောဘဒေါသနည်းအောင်ပုံအောင်လုပ်နိုင်တာဘာတရားလဲ။အဲပြည့်စုံတဲ့ဝိပဿနာဘာဝနာတရား။သမထလည်းလုပ်ဝိပဿနာလည်းလုပ်ဝိပဿနာပုံပြီးတော့ရောဟုတ်လား။အဲဝိပဿနာတရားနှလုံးသွင်းမယ်အာထုံမယ်နှလုံးသွင်းမယ်အာထုံမယ်ဆိုတဲ့အခါကျဖြစ်လျာပေါ့။ဉာဏ်ပညာကြီးမားတယ်။ ဉာဏ်စင်မှာကြီးမားတယ်ဆိုတာဘွဲ့တွေဘွဲ့တွေရတာပြောတာမဟုတ်ဘွဲ့ရရင်လည်းရမမြင်ရရင်လည်းမရဘူးဘွဲ့ရရမရရဉာဏ်ပညာကြီးမားတယ်ဆိုတာလောကရဲ့အမှန်တရားကိုသူများတဲ့ပုံသိလောကဆိုတာရုပ်တင်နာနေကိုအဓိကပြောတာဆိုတော့ကောင်းအမှန်တရားဆိုတာအနိစ္စဒုက္ခအနတ္တကိုပြောတာကျင်းချုံလိုက်ဒုက္ခသစ္စာပေါ့ဗျာလောကလူသားတွေတက်ရှိရောတက်နေအကုန်လုံးဟာမမြဲတဲ့သဘောတွေပဲ မှန်လားတော့ဆင်းရဲတဲ့သဘောတွေပဲမှန်လားသုံးမရတဲ့သဘောတွေအတ္တဘုံသူကောင်ကတော့အတ္တကောင်လေးပြောကောင်အတ္တကောင်မဟုတ်တဲ့သဘောတွေမှန်လားမှန်ပါဗျာအဲဉာဏ်ပညာဆိုအဲ့ဒါအဓိကအဓိကသုံးပါတဲ့အခြေခံအိစ္ဆဒုက္ခအနတ္တအိစ္ဆကိုလည်းဘုံမြင်ငါဘလို့တိုင်းတာမလဲအိစ္ဆကိုမြင်တဲ့သူကမာနလျော့တယ်မာနကြီးတယ်ဆိုရင်ဒါအိစ္ဆမြင်ရမရောက်သေးဘူး သူကသူစာတက်တာတက်တာပဲမာနကြီးတယ်အိဋ္ဌာကိုမြင်ကုန်ပြီလေအဝိပဿနာသမားလို့ဥပဿနာသမားပြောတာပြောတာပဲအိဋ္ဌာကိုမမြင်လေလို့ဒီမာနကြီးတာသူပေတန်ရှိတယ်လေသူတော်ဟုတ်တယ်မလားသိပေတယ်အာလောဘလေကြီးနေတယ်ဆိုဘာမမြင်သေးလို့ဒုက္ခဝမဒုက္ခဝမမြင်သေးလို့ဘာဝမမြင်သေးလို့ဘာဒုက္ခဝမြင်တန်ရုံးမြင်နည်းနည်းနည်းနည်းအောင်ကြိုးရတယ်ထပ်ထပ်ပြီးတော့တန်ရုံးမြင်မလုပ်ဘူး ခုကများတော့ပြန်တန်ရုံးတွေကရပင်လဲမှုဆယ်ပင်သူဘလို့ဖြစ်တန်ရုံးတွေထပ်ထပ်နေတယ်မလားအဲဒုက္ခကိုမြင်လို့လားမမြင်လို့မြင်လို့ပါဗျာဒုက္ခကိုမြင်ရင်တယောက်ခဲကိုတရားကျူးတာအာဘာမှခွဲပြမရှိဘူးဘာဖြစ်လို့လဲဆိုတော့ဒုက္ခတွေကြီးပဲမလားမှန်ပါပါဘုမမညာဘုံညာမရသေးပဲနဲ့ကိလေသာလိုက်စားနေလို့ရှိရင်ကိလေသာဥတော့ကိလေသာဥတဲ့ခါကျတော့ဟောမညာဘုံညာရပါဦးမရပါဘူးဗျာ အသေးဥသွားမယ်ကိလေသာဥသွားမယ်ဆိုရင်ဘယ်လိုမှမရောက်နိုင်ဘူးမရောက်နိုင်ပါဘူးအဲ့တော့ပဋိကေတို့ကဘာဥอ่ะဉာဏ်ဉာဏ်ဥပါအောင်ဆိုရင်လွတ်လွတ်လပ်လပ်ကြိုးစားကြအခွဲ့အနွယ်တွေမရှာနဲ့အာငါတို့အဖော်မရှိလို့ကန်ကန်ဆိုးတယ်အောင်ဖော်မရှိတယ်ဆိုတာကန်ကောင်းတယ်မှတ်တာဘာလို့ကန်ဆိုးရလဲတရားဉာဏ်ကအထုတ်လို့မရဘူးလားမရပါဘူးဗျာဒါတွေသမီးတွေနဲ့ဘုံမဲ့ဒီငယ်ဟိုဟိုမျိုးကဒီဆိုသုံးလုံးမလုပ်နိုင်ရှင်းပါးတိလာတော့မကောင်းနိုင် ဟုတ်တယ်မလားအဲမရှိသေးကြဖြတ်မရှိသေးနဲ့ရှိပြီးသားလည်းတရားနဲ့ဆင်ခြင်ကြဟုတ်တယ်မလားအေးဒုက္ခကိုမမြင်လောဘကြီးတယ်ဒါပြောတာဟုတ်လားအနတ္တကိုမမြင်ရင်ဒိဋ္ဌိတဲ့အာတိကငါပဲငါပဲသူပဲငါပြောတာကငါအယူဆတာမှန်နဲ့အာကတရားလိုက်တွေမှာတော့ငါတို့တရားလိုက်မှာကောင်းတယ်သူတို့တရားလိုက်တော့မကောင်းဘူးဒိဋ္ဌိကြောက်အောင်လုပ်ပြီးဒိဋ္ဌိကဥသိနေမလားအကုန်လုံးကသစ္စာမှန်သူဟာလည်းမှန်တာပဲ ဟုတ်တယ်မလားခန္ဓာညာရောက်မယ်သစ္စာဆိုင်လို့ရှိရင်ဘယ်ဆရာတော်ဟောသူဟာနဲ့သူကောင်းတာရောမလားအဲတို့ဆရာမကောင်းတယ်တို့ဆရာမကောင်းဘူးဆိုရင်ပုခ္ခရာမရောက်ဘူးလားအဲအဓိကကဘယ်ဆရာပဲဖြစ်ဖြစ်ခန္ဓာညာရောက်ဖို့သစ္စာသိဖို့လေခန္ဓာညာရောက်ဖို့သစ္စာသိသစ္စာသိတော့ဘာဖြစ်လဲကိလေသာတွေပယ်နိုင်တယ်ကိလေသာပယ်နိုင်ဖို့အလုပ်လုပ်ရတာလေကိလေသာတိုးပွားအောင်လုပ်တာမဟုတ်ဘူးကိလေသာပါးပွားအောင်လုပ်တာမလားအဲဂိုင်းကနတွေပုခ္ခဆရာမလုပ်ဘူး ကိုယ်လမ်းတွေကိုကိုယ်ထိအောင်ကျင့်ဖို့လိုတယ်ဒါကိုပြောတာဟုတ်လားမှန်ပါဗျာဘုရားကောင်းနေငါပါပါလေကျေးဇူးရှင်ဘုရားအေးကျေးဇူးရှင်ဘုမမေ့နဲ့မြတ်စွာဘုရားလောကသားတို့ရဲ့နှိုင်းမဲ့ကျေးဇူးရှင်နှိုင်းမဲ့ကျေးဇူးရှင်မြတ်စွာဘုရားဟာဒီဉာဏ်တွေကိုဝေငှနိုင်မှုတော့ဘလောက်နစ်နာခံရတယ်လဲသုပ္ပတ္တိလေးတစ်ခုလောက်ဒီသူမြတ်စွာဘုရားအလောင်းဟာ ခန္ဒီဝါဒရဲ့ဒီဖြစ်စဉ်ခါတော့ဗာရဏသီဒီမှာကလာဘုမင်းဒီဝဒအလောင်းကလာဘုမင်းအုပ်ချုပ်တို့မြတ်စွာဘုရားဒလဆရှိရတဲ့အကုန်လုံးတင်ပြီးတဲ့ခါကျတော့မှတောထွက်သွားတောတမသွားခြင်းဟောချင်းသာချင်းပြီးလို့စားတယ်လို့တဲ့အခါကျတော့တောထဲမှာမရှိတော့လူရောင်ပြန်လာကျန်လာပြီးမင်းဥယျာဉ်မှာနေမင်းဥယျာဉ်မှာနေပြီးတော့ ကိုယ့်ကိုတရားအထုတ်နေတာအဲ့ဒီမှာကလာမှုမရမိဖုရားတွေနဲ့ယောဘကထွက်လာသူကမူးယူပြီးတော့ယောဘကထွက်လာတော့အကုန်လုံးနှံ့အောင်ဥယျာဉ်ထဲမသွားနဲ့မူးနေတာဟုတ်မူးပြီးတော့သူလည်းမအိပ်ကြော်တော့သူကနာမိဖုရားတယောက်နဲ့လူချစ်ဆုံးမိဖုရားတယောက်နဲ့အနားမှာအိပ်ကြော်သွားအိပ်ကြော်တော့ကျန်တဲ့မိဖုရားတွေကကကုန်နေတာအကုန်လုံးရပြီးတော့ရေကြီးအိပ်ကြော်သွားတော့ကကြံမရှိတော့ဘူး ဒါနဲ့ဥယျာဉ်နဲ့လျှောက်သွားလျှောက်သွားတော့ဒုညဆွာဘုရားအလောင်းခန္ဒီဝါရရဲ့ပိတ်တပင်အောင်မှာဒိုင်မီတရားနှလုံးကျင့်သုံးအကြည့်ရတာနဲ့ဝိုင်းပြီးစိတ်ကတဲ့အခါကျတော့သူတို့နဲ့ပတ်သက်တဲ့တရားပေါ့မာတုကာမတွေနဲ့ပတ်သက်တဲ့တရားသိခံမှုသစ္စာရှိမှုအများအပေါ်မှာစေတနာထားဖို့မေတ္တာနှလုံးသွင်းမှုစသည်အဖြစ်ကောင်းရကောင်းရောဒီဘဝအနေမြင့်တဲ့မြင့်အောင်ဘယ်လေးပါမကြအောင်နိဗ္ဗာန်တရား ဘုရားဆောဘုရားတရားကြီးအမြဲရှိတိုက်ကြွေးအဲဘုရားပြန်နိုးလာဒါလာဖို့မင်းကနိုးလာနိုးလာတော့သူကြီးတရားတွေမတွေ့ပဲသွားကြတယ်အာဟိုဘက်သွားလဲဟိုရသိရှိမှသွားဝိုင်းနေတယ်ခါလဲဒေါသန်ပြီးတော့လိုက်သွားသူမိတရားတွေကိုတရားဟောရမလားဆိုဒေါသန်ဟာလားအဲဒီမိုက်ဆိုတာဒီတိုင်းပဲဘောမကန်နဲ့အားလည်းဒေါသန်တာပဲအဲဒေါသန်ပြီးတဲ့အခါကျသင်္ဘာဝရရှိတဲ့မယုံမသေးနဲ့မသေးလား တို့ကခန္ဓာဝါဒရှိတယ်အခန္ဓာဝါဒရှိရင်ကဲခန္ဓာဝါဒရဲ့ခန္ဓာရှိမရှိသိအောင်ရိုက်ဆိုကျော900ရင်900စုတက်တဲ့ခြေရရိုက်တရားဖြစ်ဖို့အတွက်ဘလောက်တည်းကြီးခံရတယ်ဆိုတာတော့ဆိုတော့အေးသူကျေးဇူးရှင်နိုင်မဲ့ကျေးဇူးရှင်မမေ့ပါသူတန်ဃာတော်ဒီတရားဟောနိုင်တယ်ဆိုတော့ဘုရားပေါ်တယ်ဘုရားဟောတယ်ပြန်ဟောနိုင်တာလေ တို့တဏ္ဍာတွေကပုရုဇဉ်တွေဘာမှကျကျနာနာသိတာမဟုတ်ဘုရားဟောတော့မှဒီစာအုပ်တွေဖတ်ပြီးပြန်ဟောရတာမလားမှန်ပါပါဗျာအဲ့တော့တကယ်ကျေးဇူးရှင်အဆက်ရဘယ်လိုပါလဲမှန်ပါပါဗျာအဲဒီတရားတွေအခုပြောနိုင်ဆိုနိုင်တာဦးဇင်းတို့ကိုယ်ပိုင်ညာမပါဘူးကိုယ်ပိုင်ညာငါးကားတော်မပါဘူးဘုရားဟောတာတွေစာရေးဆရာတွေရေးတာပြန်ကြည့်ပြန်ကြည့်ပြီးတော့ပြန်ပြောရဟုတ်လားမှန်ပါပါအဲ့တော့မြတ်စွာဘုရားအလောင်းတော်အနိဝါဒအကျော်900ပြင်900တခါတယ် စုတက်တဲ့ခြင်းတွေရိုက်ခိုင်းလက်မညွန်အာနာသားကိုပေါ့ဗျာအကုန်လုံးစုပ်ပြကုန်တာပေါ့အရင်ပိုင်းကအကုန်လုံးပြတ်တက်ထွက်ကြမေးတယ်အဲ့လိုရိုက်ခံရိုက်ပြီးတော့မေးတယ်ဘာဝါရရှိတယ်ဖဲ့ရည်ဘာဝါရရှိခန္ဒီဝါရရှိတယ်မင်းကြီးကဲခန္ဒီဝါရရှိတယ်ဒီလိုခန္ဒီတိမတိရှိမရှိသိအောင်ခြေောက်ပြီးဖြတ်တယ်ခြေောက်နှစ်ဖက်လုံးဖြတ်တယ်လက်ဖြတ်လက်လက်ဖြတ်တယ်ရောလို့တရားနိုင်ကိုချင်းစာကြည့်တော့ မှန်ပါဗျာကိုယ်ကမှအသားလာဖြစ်ကုန်ပြောနည်းနည်းလေးကြည့်တာတော့မခံနိုင်ဘူးလားမှန်ပါဗျာအခုဒီမှာအချိန်နဲ့လည်းရိုက်တယ်လက်လည်းဖြတ်တယ်ခြေထောက်လည်းဖြတ်နားတွေဖြတ်နှာခေါင်းတွေဖြတ်နားတွေနှာခေါင်းတွေဖြတ်တယ်ဖြတ်ပြီးတဲ့အခါကျတော့ဘာဝါဒရှိတယ်ပြည့်ကိုလိုရှောက်တွေလည်းပြတ်နေပြီနော်အဲခန္ဒီဝါဒရှိတယ်မင်းကြီးအဲ့ဒါကဲခန္ဒီဝါဒကိုခန္ဒီဝါဒနဲ့ကိုယ့်အကူနေတော့ရင်ဘတ်ကိုခြေထောက်နဲ့ဆောင်းကန်ပြီးထွက်သွား တဘာကုမင်းလေဒေဝတာအလောင်းဘုရားကိုတွေ့ရင်အမှန်တန်နှိမ့်ဆက်တယ်သူဟာလားအဲဘုရားအလောင်းနဲ့တွေ့တော့အဲ့လိုဆောင်းလိုက်ကံဆိုတော့သူတွေပါလေပုံခွက်ရှာနေတာပဲအဲ့ဒါစိတ်ကြီးကလာပြီးတော့ပုံပြလို့ရတယ်ရှင်မယားအဲရှင်မင်းကြီးကလက်ဆက်သွားတာတိုင်းလူပြည်သားတွေပေါ့အမျက်မထွက်ပါနဲ့ကျွန်တော်တို့ဘေးကလောက်တဲ့လူတွေပေါ့အမျက်မထွက်ပါသူခိုင်းလို့လောက်ရတာအာတခါကြီးတိုင်းလူပြည်သားတွေပေါ့လည်းအမျက်မထွက်ဘူးရှင်မင်းကြီးကလည်းအမျက်မထွက်ဘူး ဘသူ့ဘောမှအမြဲမထွက်ဘူး။ငါဟာခန္ဒီပါရမီကိုကျင့်သုံးနေတာပဲဘာမှအမြဲမထွက်ဘူး။လက်လက်ချီချီဖြတ်ပြီးတော့ချောင်းနဲ့ဆောင်းကန်တော့တော့အမြဲမထွက်ဘူးလို့။အဲ့ဒါစဉ်းစားကြည့်ပါရောကြီး။အဲ့တော့တဲကြီးခန္ဓာပဲအတွက်အေးတာရဏိတဏှာအတွက်လည်းပြောတယ်အဓိကဒုအတွက်ပဲမှန်တရားတွေကိုသိသိချင်းဒီတဏှိတရှင်ဉာဏ်တော်ရမှမှန်တရားတွေကြံတော်နိုင်ပါလေ လုံးလုံးတဲ့ရှင်ညာတော်မရဘဲနဲ့ရိုးရိုးညံလောင်းနဲ့ပြန်ပြောနိုင်မှာမပြောနိုင်ပါဘူး။အဲပြောနိုင်စုံစီအောင်မပြောနိုင်။ဒါဆိုဘုရားကွန်းတော်မှာနတ်တိမေးတာလည်းဖြေရ၊ဂျမားတိမေးတာလည်းဖြေရ၊ပုံနာပညာရှိတိမေးတာလည်းဖြေရ၊ဘယင်တိမေးတာလည်းဖြေရ၊လူတွေမေးတာလည်းဖြေရ၊ယဟန်တွေမေးတာလည်းဖြေရအကုန်လုံးကိုဖြေနိုင်မှာအကုန်လုံးတရားရကြမှာမလား။မှန်ပါဗျာ။အဲလောကသာအလုံးပဲ။ မြန်မာလူမျိုးအတွက်ကလားလူမျိုးအတွက်ဒီလိုကွက်ပြီးပွင့်တာမဟုတ်ဘူးနော်အကုန်လုံး31ခုံသားလူရောနတ်ပါပြန်မှာအကုန်လုံးအတွက်မှန်တရားကိုသိသိခြင်းလို့အမှန်တရားသိမှကိလေသာကိုပယ်နိုင်တယ်မှန်တရားဆိုအဓိကဒုက္ခသစ္စာပဲလေအဲအဓိကကိုပြောတာကျန်တာလေးရှိသေးတယ်နော်ဒုက္ခသစ္စာသိမှသမုဒိယပယ်နိုင်တယ်မလားမှန်ပါဗျာ သမုဒိယကိုပယ်နိုင်မှနိရောဓဆိုင်မှာမလားမှန်ပါပါဗျာနိရောဓဆိုင်မှာဒုက္ခတွေလွတ်မယ်လေမှန်ပါပါဒုက္ခဖြစ်နေတဲ့ဒုက္ခတွေအမျိုးမျိုးပဲအာကိုယ်ပဲယောဂဖြစ်ရတာနဲ့အာဟိုဟာဖြစ်ရတာနဲ့ဒီဟာဖြစ်ရတာနဲ့ဒုက္ခတွေများဦးလားဗျာများပါတယ်ဗျာအဲ့ဒါခန္ဓာရှိလို့အဲ့ဒုက္ခတွေတွေ့ရတာမလားမှန်ပါပါဘုသူကြောင့်ဘုသူကြောင့်ဘုသူကြောင့်လည်းညှို့ထိုးမလွယ်နဲ့မှားပါမယ်မှန်ပါပါဘုသူကြောင့်ဟိုကိုတိုင်းပြည်ကနေဒီကိုယ်တွေကူးလာတာကိုယ်ကြောင့်ကိုယ်ကြောင့်အာဟိုဟာတစ်ချက်တာဟိုလူကြောင့်လည်းညှို့မထိုးနဲ့ ကိုယ်ခန္ဓာကိုယ်လည်းလို့ဟုတ်ဒီခန္ဓာရှိလို့ဒီဒုက္ခတွေတွေ့ရတယ်ဒီခန္ဓာချုပ်ငင်းတဲ့နိဗ္ဗာန်မှာဒီဒုက္ခတွေတွေ့ကြရလို့ကမလိုပါဘူးဗျာအဲဒီခန္ဓာကိုဘလူကဖြစ်အောင်ဖန်ပြီးလဲဆိုတော့အဝိဇ္ဇာတဏ္ဍာဘလူကဖန်ပြီးပါလေဝိဇ္ဇာတဏ္ဍာပါဗျာအဲ့ဒီအဝိဇ္ဇာတဏ္ဍာကြောင့်ဒီခန္ဓာရအတူတူပြောတာပေါ့ဗျာအဝိဇ္ဇာတဏ္ဍာဥပါဒံဟိုကသင်္ခါရကမ္မဘောဟောကဥပါကဝေရှိပါတို့ဘွားမှာဟိုပရိစ္ဆေသမုပ္ပါ အလုံးစုံတော့ဝိဇ္ဇာတဏှာကြောင့်ပေါ့ဗျာဒီအဝိဇ္ဇာတဏှာကြောင့်ဒီခန္ဓာကြီးရဒီခန္ဓာရဲ့ဒုက္ခမျိုးစုံကိုတွေ့ရတယ်အခုလည်းတွေ့ရတယ်နောက်အိုးအောင်မယ်အိုးတဲ့လူနဲ့ပါတယ်ဟုတ်တယ်မလားအိုးပြီးတော့နာအောင်မယ်နာပြီးတော့သေပြီးတော့ပဋိသင်္ဍေပြန်နေရအောင်မယ်ဉာဏ်အောင်ဖြစ်သေးဘူးလေဉာဏ်အောင်ဖြစ်တဲ့ကောင်းတဲ့ဘဝလည်းနေနေရမယ်ဆိုးတဲ့ဘဝလည်းရောက်ချင်းရောက် ပရိသန်နေနေဒီဟဲ့ဆိုဒုက္ခမျိုးစုံမလားဘူးလားမှန်ပါဗျာအဲ့ဒါအဓိကအဝိဇ္ဇာတဏှာကြောင့်အဝိဇ္ဇာတဏှာဘာကြောင့်ဖြစ်လဲဉာဏ်ပညာမမြင်မှလို့မဉဏ်ပုံညာမရလို့ဝိဇ္ဇာတဏှာဖြစ်ရမလေးတဲ့ပုံလေးတင်ရရင်ဝိဇ္ဇာတဏှာကုန်ပြီလေမှန်ပါဗျာအဲလေးတဲ့မရဘူးကတစ်ဆင့်အောင်ရအောင်ကြိုးစားသောတာပန်ဖြစ်လို့ရှိရင်ဘုဒ္ဓရှင်ပြန်မဖြစ်တော့ဘူးလို့သောတာပန်ကနေသရဂံအနာဂံယဟန္တာခေါဏဘဝအလွန်ကျွံမယ်ဒုက္ခတွေမငြိမ်းဘူးလားဗျာမငြိမ်းပါဘူး အဲဒီသောတာပန်ဖြစ်ဖို့အတွက်အဓိကကဝိပဿနာပွားဉာဏ်နဲ့ဒါနသီလကိုပြည့်ပယ်ဖို့မဟုတ်ဘူးဉာဏ်နဲ့လည်းလို့ဉာဏ်နဲ့လို့ပြီးတော့ဝိပဿနာပွားနိုင်ဖို့မဉဏ်ပုံဉာဏ်ရဖို့အတွက်ထောက်ပံ့ဖြစ်ပါစေခံစားဖို့စံစားဖို့မယူရနဲ့တူအောင်ခံစားစံစားခဲ့တာထန့်ယောက်ျားဖြစ်တော့လည်းခံစားတာပဲမိန်းမဖြစ်တော့လည်းခံစားတာပဲနတ်ဖြစ်တော့လည်းခံစားတာပဲအာထန့်နေပြီတူအောင်ခံစားရတာကထန့် ဒုက္ခတွေလည်းထမနေဘူးလားဗျာထမနေပါဘူးဗျာအဲဟိုတဲ့ဒုက္ခနာတဲ့ဒုက္ခသိတဲ့ဒုက္ခမချစ်ခင်မမြင်တဲ့တော့ပေါင်းနေရတဲ့ဒုက္ခချစ်ခင်တဲ့တဲ့တော့ကိုယ်ကွင်းရတဲ့ဒုက္ခအလိုရှိတာမရတဲ့ဒုက္ခရုပ်ပိုင်းဆိုင်ရာ96ပါးဒုက္ခနာမ်ပိုင်းဆိုင်ရာလောဘဒေါသမောဟကြောင့်ဖြစ်ရတဲ့ဒုက္ခတွေမြစ်တွက်နိုင်မှာမြစ်တွက်နိုင်ပါဘူးဗျာအေးအဲ့ဒါမေ့လျော့ပေါ်စားလို့ဖြစ်ရတာမလားမှန်ပါဗျာအဲ့ဒီမေ့လျော့ပေါ်စားမှုကိုမမေ့မလျော့မပေါ်မဆအောင်အဓိကကျေးဇူးရှင်ကိုတတိယပါမြတ်စွာဘုရားလေး အဓိကမြတ်စွာဘုရားလောကသားတို့ရဲ့အနိုင်မဲ့ရှင်းလို့ရှင်ဘယ်သူမှနိုင်လို့မရဟုတ်လားအနိုင်မဲ့ရှင်းလို့ရှင်မြတ်စွာဘုရားကိုတတိယအဲ့လိုတတိယလိုက်ကြိုက်กว่าအခုလိုဖြစ်နေပြီတော်ဘာမှဆုံးကမ်းနေမလို့ရသေးဘူးလောက်ဒီပါလေးမချရသေးဘူးဒီတိုင်းနေနေထိုင်ရနေအိပ်ရဖြစ်ဖြစ်ဘုရားဘုရားလို့တတိယလိုက်တာနဲ့အခုလိုမရဘူးလားဗျာအဲအဲ့ဒီမှာတဆင့်ဘုရားဟောတဲ့တရား ဩမြတ်စွာဘုရားဟောတာတပိသင်္ခါရအနိစ္စတပိသင်္ခါရဒုက္ခတပိဓမ္မအနတ္တစက်တရိယာကောင်းလားကောင်းပါဗျာဩဒါကတရိယာကကြံစီတာစိတ်တာမယဉာဏ်လို့ခေါ်ဒီဉာဏ်နဲ့ပုံပြီးတော့ဆင်းမြင်တာကဘာဝနာမယဉာဏ်ဒီဟုတ်ပြီအနိစ္စဒုက္ခအနတ္တဘုရားဟောတာဆင်းမြင်တာဟုတ်တယ်မမြဲတဲ့ဘောဆင်းရဲတဲ့ဘောအဲ့ဒါတွေကိုတေးသေးချာချာသိအောင်ပဋိပ္ပံလေးပါဝိပဿနာတရား ပွားများမှပဲဆိုပြီးတော့ဘုရားရှင်မှာ15မိနစ်ဖြစ်ဖြစ်ကိုယ်အိဒီပေါင်းဖြစ်15မိနစ်နာယူွက်တနာကြီးအဲ့လိုပွားများမြတ်စွာဘုရားဝိပဿနာတရားနဲ့ပူဇော်ရမြောက်ဘူးလားမြောက်ပါပါဘုရားဒီလိုတော်မြတ်ကြီးလေဒီလိုမျိုးလို့ရှင်ကြီးပန်းပန်းနဲ့လည်းပူဇော်ပေါ့ဗျာဒါပေမဲ့လို့ကိုယ်အိမ်ထဲမှာကိုယ်ကြောင်းထဲမှာဝိပဿနာနဲ့ပူဇော်ပါ15မိနစ်နာယူွက်တနာကြီးမပူဇော်တင်ဘူးလားဗျာပူဇော်ပါပါဘုရားပူဇော်ပါတော်ကောင်းရှင်ကြီးပန်းပန်းလည်းပူဇော် အဲပရိတ်ကြီးရုပ်ဖာပြီးတော့လည်းပူဇော်အပထမ်းတွေရုပ်ဖာပြီးပူဇော်ဘာမှမတားဘူးကောင်းတယ်ကိုလို့ဟုတ်လားဒါပေမဲ့မေ့နေတာဘာမေ့နေတာများအဲဝိပဿနာမေ့နေတယ်တဲ့ဝိပဿနာမေ့နေတော့ဘာဖြစ်လဲဆိုတော့ကုသိုလ်တော်လုပ်တဲ့အဲ့ဒီပေါ်မှာလောဘတွေဥသိရတယ်ဘာဖြစ်အောင်ဥစ္စာပေါ်အောင်ရုပ်ချောအောင်အဲအခုချိန်ရတော့ငါအိုပြီအိုပြီးရွတ်တော့နေပြီဘယ်လိုမှလုပ်မရတော့အခုကုသိုလ်ကောင်းမှုတွေလို့နောက်ဘဝရချောချောလှလှလေးဖြစ်ပါစေ ဒါလိုစိတ်တွေနှလုံးသွင်းတတ်တယ်နော်အဲ့ဒါဆိုမှန်မှမှန်ပါဗျာအဲဘယ်လိုလဲလေးဖြစ်တော့လဲအန္တရာယ်များဘူးလားဗျာများပါဗျာဒီမှာပြီးတဲ့ဒီမမီတဲ့ဒီလည်းပဲသိမှာဂျပန်ခေတ်မှာမျိုးသမီးတွေပုံနေရတယ်ဆိုကြားဘူးတယ်မှာကြားဘူးတယ်ကြားဘူးလိုက်ပါဗျာအဲ့ဒါဒုက္ခတွေများဘူးလားများပါဗျာအဲ့ဒီတစ်ပတ်ပဲအချိန်မှာဘယ်လိုတွေပါဖြစ်မှမသိဘူး အဲ့တော့ယောဂီတို့ခန္ဓာရရင်ဒုက္ခကြီးပဲနော်အဲဒီလိုက်ရှင်ပဲဖြစ်ဖြစ်ဘုန်းကြီးပဲဖြစ်ဖြစ်ခန္ဓာရရင်ဒုက္ခကြီးမလားအဲဒီဒုက္ခကြီးကလွတ်အောင်မဉ္ဇဉ်ပုံညာရမှလွတ်မယ်မဉ္ဇဉ်ပုံညာရဖို့တဲ့ဘာပွားရမယ်အဲဒီဝိပဿနာပွားဖို့အတွက်ဘလို့တရိယာတရားဟောဝိပဿနာတရားဟောနိုင်ဖို့အတွက်တို့မြတ်စွာဘုရားအမျိုးမျိုးနိဗ္ဗာန်ခံရရဟုတ်လားလက်တွေဖြတ်ခံခြေတွေဖြတ်ခံ နားတွေဖြတ်ခံနှာခေါင်းတွေဖြတ်ခံအဲ့ဒါအပြင်မှာခြေထောက်နဲ့ဆောင်းတယ်လို့ဆိုတာအဲမကြကြနဲ့တွေးလွန်ပြီးတော့ပြန်တော်မူပြီပေါ့အဲ့ဒီကာလာဘုမင်းရတယ်ပဲဒီခန္ဒီဝါဒရေတိရဲ့မမြင်နိုင်တော့တဲ့နေရာကျတော့မြေမျိုးတာပဲဒေဝရဟာယဟန်ဖြစ်မှနောက်ပိတ်ဆုံးဘဝမှာမျိုးတာမဟုတ်ဘူးဟိုးရှေ့တော့ခဏခဏမျိုးတယ်မမခုလို့ဟုတ်လားအဲအဲ့ဒါမြေမျိုးတာပဲခရီးအလောင်းကိုနှိမ့်ဆက်တယ်ခါတိုင်းမြေမျိုးတာပဲဘုရားတော်ကတော့ပြန်တော်မူပြီးတန်အားလျော်သွားတာအဲ့ဒါပေါ့လေ အဲဒါကြောင့်သူတော်ကောင်းတို့ဘလူကိုအမြဲတမ်းတရိယာသိနေအေးမြတ်စွာဘုရားကိုတရိယာလို့ရှင်တရားလည်းပါမလားဘုရားဗျာပါပါဘုရားဒါနာတရားဒီလာတရားဘာဝနာတရားဟောများအထုတ်မယ်ဆိုရင်တခါတည်းတမ်းပြီးမြစ်ကြောင်မရောက်တော့မှသူပရိတော်မကျေနေဘူးလားကျေနေပါဘူး အဲဒီကအရှိန်ဟုန်ပါသွားမယ်ဉာဏ်ပညာအရှိန်ဟုန်ပါသွားရင်ဝိပဿနာဆက်သွားရင်မဉဏ်ပညာမရနိုင်ဘူးလားမရနိုင်ပါဘူးဗျာအေးမဉဏ်ပညာပွားများဖို့အတွက်ဘောတိုင်းနဲ့ပြဘောတိုင်းနဲ့ပြရှုမှတ်နေ ပစ္စာဝိပရိတာရိနောအဟုဝထအယံဝောမာကံနုတာသနိဒါရဝေနှလုံးပျော်ပြောင်းဥသူတော်ကောင်းတို့ဇာယထရှုကြကုန်လောမှတ်ကြကုန်လောပွားများအားထုတ်ကြကုန်လောမာပမဒထမိမိလျော့လျော့ပေါ်ပေါ်ဆသမနေကြကုန်လေပစ္စာခွန်ကောင်းလိုမိသောနောင်ခါကာလ၌ပစ္စာတရားညောင်းဆောင်လေးလျောင်းရာဖြစ်သောနောင်ခါကာလ၌ ဝိပတိဒါရိနော ရှင်ယကေခါကအာမတုဖြစ်ရလေခြင်းဟူ၍ရှင်ယကေခါကမဉ္ဇဉ်ပုံဉ္ဇဉ်တွေရသည်အတိအာမတုဖြစ်ရလေခြင်းဟူ၍နှလုံးမသာယာခြင်းဒီမှာအဟုဝဋ္ဌမဖြစ်ကြပါစေကုန်လေတရားဤကဲ့သို့တတိပေးရခြင်းဒီအမာကံစုစုထုတ္တမြတ်စွာဘုရားတို့၏အနုဒါသနီဆုံးမဖြစ်ပါပေ၏အနုဒါသနီလို၏နှုံးပြထိုးပြဖြင့် သုံးညပါစေဆုံးမတော်မူချက်ပါပေသည်